ယနေ့2021ခုနှစ်မတ်လကျွန်တော်ဒီဩစတြေးလျမှာတော့ဒီနေ့22ရက်ယနေ့မှာစပြီးတော့ဦးဇင်းတို့ဒကာတော်မတွေဦးဇင်းပဋ္ဌာန်းတရားဒေသနာတော်ကြီးနဲ့ဝိပဿနာတွဲပြီးတော့ကြင့်ကြံပုံလေးတွေနော်မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့ပဋ္ဌာန်းတရားရဲ့အကြောင်းကျိုးဆက်တွေ ဝိပဿနာဉာဏ်စဉ်နေနဲ့ဒါရသလောက်လေးဦးဇင်းတို့တွဲတွဲတွဲတွဲပြီးတော့ကိုတိုင်လက်တွေ့အသုံးချလို့ရအောင်ပဋ္ဌာန်းတရားဒေသနာတော်နဲ့လက်တွေ့အသုံးချနီးအဲ့ဒီအပိုင်းကိုဦးဇင်းဝိပဿနာဘက်ကိုဦးစားပေးပြီးတော့ဟောပါမယ်ဟိုစာသင်တာမျိုးမဟုတ်တော့ဟိုအကျိုးအကြောင်းစိတ်ရှင်စေတသိက်ရှင်တွေအသေးစိတ်တော့ဦးဇင်းတို့မသွားတော့ဘူးလက်တွေ့ ဘဝကိုကျင့်လို့ရတဲ့အပိုင်းကိုဦးဇင်းတို့ဟောကြားပေးပါမယ်နော်ဦးဇင်းတို့ဒီကြောင့်မို့ပဋ္ဌာန်းတရားနဲ့ဝိပဿနာဆိုပြီးတော့ဦးဇင်းတို့စတင်ပြီးတော့ဒီနေ့ကစပြီးတော့ဦးဇင်းတို့ဒါပဋ္ဌာန်းပစ္စည်းတစ်ခုချင်းတစ်ခုချင်းကိုဦးဇင်းတို့အထိပ္ပယ်ရှင်းလင်းပြီးတော့ခန္ဓာကိုယ်မှာကိုတွေ့ဘဝတွေမှာအကြောင်းကျိုးတွေဘယ်လိုဆက်ဆက်နေတယ်ဘယ်လိုကြည့်ရမယ်ဆိုတာသိအောင်လို့ ယနေ့မှစပြီးတော့ဟောပါမယ်အဲ့တော့ပဋ္ဌာန်းတရားဒေသနာတော်ကြီးကိုအရင်ဆုံးဦးဇင်းတို့တရားတော်မှတွေဟိတုပစ္စယောပစ္စယနိဒေတာဒီအကျင့်ပေါ့နော်အဲ့ဒါလေးကိုအာလုံးတန်ပြိုင်ပူဇော်လိုက်ကြရအောင်ဟေတုပစ္စယောအာရမဏပစ္စယော အဒီပတိပစ္စယောအနန္တရာပစ္စယောသမဏန္တရာပစ္စယောသဟဇာတပစ္စယောအညာမညာပစ္စယောနေတယပစ္စယောဥပါနေတယပစ္စယောပုရိဇာတပစ္စယော Bizazada Bizeya na Bizeya Gama Bizeya Vibaga Bizeya Ahara Bizeya Indriya Bizeya Sana Bizeya Mega Bizeya တံပိယုဒ္ဓပစ္စယောဝိပိယုဒ္ဓပစ္စယောအာတိပစ္စယောနာတိပစ္စယောဝိကတာပစ္စယောအာဝိကတာပစ္စယောတိပဋ္ဌံတရားဒေသနာတော်ကြီးစတင်ပြီးတော့ဖြစ်ပေါ်လာပုံလေးအကျဉ်း နည်းနည်းပြောပြီးမှဦးဇင်းတို့ဆက်ပြီးတော့ဟောပြပါမယ်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးမဟာတက္ကရတရားနဲ့3ခုနှစ်တတ်တော်30နဲ့5နှစ်အရွယ်မှာဗောဓိပင်နဲ့ရွှေပလင်ထက်မှာတပ်ပင်ညုဒရွှေညံတော်ကြီးကိုရခဲ့ပါတယ်အသက်29နှစ်မှာတောထွက် 6နှစ်တိုင်တိုင်ဒုက္ခရစရိယာကျင့်ပြီးတော့35နှစ်မှာသဗ္ဗညုတရွှေဉဏ်တော်ရပြီးတော့အဲ့ဒီဘောဓိပင်အောက်မှာ9ရက်ပတ်လုံးဖလသမာဘချမ်းသာနဲ့နေတော်မူတယ်အဲ့ဒါကိုပထမတတ္တာဟပထမနေတဲ့9ရက်အဲ့ဒါကဘောဓိပင်အောက်မှာ အဲ့ဒီကနေတခါဒုတိယတတ္တာဟာဆိုတာကဥစဉ်တို့ဒီဘောဓိပင်နဲ့ရွှေပလင်နေရာကိုမြတ်စွာဘုရားမမိတ်သောမျက်စိဖြင့်ခုနှစ်ရလုံးကြည့်တယ်ဘောဓိပင်နဲ့ရွှေပလင်ကိုခုနှစ်ရလုံးလုံးမမိတ်သောမျက်စိနဲ့ကြည့်တာအာနိမိတ်တာတတ္တာဟာလို့ခေါ်တယ်နော်အဲ့ဒီရက်ကြည့်တဲ့နေရာနဲ့ဘောဓိပင်နဲ့ရှားမှာဈဉ္ဉံကြွတာခုနှစ်ရက် စင်ကမနတတ္တာဟလို့ခေါ်တယ်ဇင်းညာကြွတော်မူတယ်ခုနှစ်ရက်အဲ့ဒီကနေမှယရနာရွှေအိမ်ဖန်သင်းပြီးတော့အဲ့ဒီထဲမှာတရင်သုံးပြီးတော့အခုအဘိဓမ္မာခုနှစ်ကျမ်းအဲ့ဒီတရားတွေကိုစင်ကျင်သုံးတတ်တော်မူတာအဲ့ဒါကသတ္တုထတတ္တာဟယရနာကရတတ္တာဟလို့ခေါ်တယ် အဲ့ဒီစတုထတတ္တာဟရောက်တော့မှဟောဒီပဋ္ဌံတရားဒေသနာတော်ကြီးတွေကို အပြန်ပြန်အလှန်လှန်ဆင်ញင် သုံးတတ်တာအဲ့ဒီဆင်ញင်သုံးတတ်တဲ့အချိန်ကြတော့မှမြတ်စွာဘုရားခန္ဓာကိုယ်တွေကရောင်ကြီးကြော်တွေထွက်လာတယ်စိတ်တွေကကြည်လင်ပြီးတောက်ပါလာတာပဋ္ဌံတရားဟာဒီကြောင့်အင်မတန်မှတကိုးကြီးတာ ပထမနတ်တွေကမြတ်စွာဘုရားဖရာတကယ်ရော ဖြစ်တာဟုတ်ရလားလို့တန်တရားရှိခဲ့တယ်အဲ့ဒီစတုထမြောက်ဖြစ်တဲ့ယရနာကရတတ္တဟမှာတရင်သုံးလိုက်တဲ့အချိန်ကြတော့မှပဋ္ဌာန်းတရားတွေဆင်ញင်လဲဆင်ញင်ရောခန္ဓာကိုယ်ကရောင်ကြီးတွေကိုမျိုးလာစိတ်တွေကကြီးလာတော့ကြည်လင်တဲ့စိတ်တွေနဲ့တခါတည်းရောင်ကြီးတော်တွေပြန့် အဲ့ဒီကြမှာအိုးဖះတကယ်ဖြစ်ပါပြီလားဖះတကယ်ဖြစ်ပါပြီလားလို့နတ်တွေကကြီးညိုကြတယ်ဒါမြတ်စွာဘုရားပထမဦးဆုံးဆင်ញင်သုံးတတ်တာကအဲ့ဒီစတုထတတ္တာဟအဲ့ဒီကနေမှစိတ်ကြောင့်ညောင်းမင်းအောင်အဇဘာလာတတ္တာဟနော်အဲ့ဒီမှာနောက်ပြီးတော့မု슬ိန်သားနဂါမင်းကြီးခန္ဓာကိုယ်ပေါ်မှာအဲ့ဒီမှာခုနှစ်ရဲမု슬ိန်သားတတ္တာဟ နောက်ပြီးတော့လင်းလွန်မင်းရင်မှာရာဇာယတနလင်းလွန်မင်းအဲ့ဒီအောက်မှာတပုဒ္ဒဗန္ဓိကာဒါရွှေဒဂုံဖျားသမိုင်းဒါဆန်တော်တွေအဲ့ဒီခုနှစ်ခုမြောက်ဖြစ်တဲ့တတ္တာဟာမှာ တပုဒ္ဒဗန္ဓိကာတို့ရသော်ဖျားထံကဆန်တော်ရပြီးတော့အဲ့ဒါကိုမြန်မာပြည်မှာတည်လာပြီးတော့အခုရွှေဒဂုံဖျားမှာဆန်တော်တွေထာပနာပါတယ်เนาะဒါတတ္တာဟာခုနှစ်ခုမှာစတုထမြောက်တတ္တာဟာမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီး ဒီပဋ္ဌာန်းတရားဒေသနာတွေကိုဆင်ញင်သုံးသပ်ပြီးတော့ရောင်ကြီးတော်တွေကိုမြူခဲ့ရပါတယ်တဲ့နော်အဲ့ဒီကနေပြီးတော့နောက်ထပ်ခொနဝါမြောက်ဆိုတော့35ကဖျားဖြစ်ခொနဝါမြောက်ဆိုတော့42နှစ်သက်တော်42နှစ်အရွယ်မှာတာဝရိန်သာနတ်ပြည်ကိုကြွတယ်နော်လူပြည်မှာဘာဖြစ်ခဲ့တာလဲဆိုတော့အဲ့တုန်းက ဩရာဇကြိုတထေယဟန္တာရှိမရှိစမ်းတတ်တာဟိုကလည်းငါယဟန္တာဒီကလည်းငါယဟန္တာအမျိုးမျိုးပြောကြတော့ရေတဲကရလာတဲ့စန္ဒကူတုံးကြီးဒါစန္ဒကူစန္ဒဝူးနဲ့ခေါ်တာကတော့ဥစဉ်တို့မြန်မာခေါ်တော့နတ်သက်ဖြူပါပဲဟိုကတော့အိန္ဒိယမှာတော့အဲ့ဒါနတ်သက်ဖြူတွေကိုသူတို့ကစန္ဒဝူးစန္ဒဝူးလို့အဲ့လိုပဲခေါ်တယ်အဲ့ဒီစန္ဒကူတုံးကြီးကိုတပိတ်ထွင်းပြီးတော့ အတောင်60အမြင့်ကြီးလှုပ်ပြီးတော့ကဲတကိုးရှင်တွေလှူတယ်ကောင်းငင်ကနေတာတက်ယူယူနိုင်တဲ့ပုံကိုလှူတယ်ဆိုပြီးလှုပ်တာဒိဋ္ဌိတွေကလာလာပြီးတော့အဲ့မှာတင်တခါတည်းသူ့ကိုလှူပါတကိုးမပြခြင်းလို့ပါအမျိုးမျိုးပြောတတိယလည်းခေါင်းပါတယ်ဘယ်သူမှမလှူနောက်ဆုံးရောက်တော့မှအဲ့ဒီမှာ ရသော်ဘုရားရဲ့တပည့်သားတော်ယဟန္တာပါအဲ့ဒီမထေမြတ်ကဲလောကမှာယဟန္တာမရှိဘူးလို့ထင်းကုန်လိုက်မယ်ကဲမထူတော့ပါဘူးဆိုလို့ ပြီးတော့တခါတည်းအဲ့ဒီကြောက်ဖြာကြီးချီမနဲ့ညှက်ပြီးတော့ကောင်းငင်ကနေပြန်ဝဲသွားပြီးတော့တခါတည်းလူတွေကအောက်ကအုံအုံအုံနဲ့အရှင်ဖျားကြောက်ဖြာကြီးအောက်မချပါနဲ့ဖျားပြုတ်ကြမှာကြောက်လို့အဲ့ဒါနဲ့ကြောက်ဖြာကြီးကိုသူ့နေရာသူပြန်သွားအောင်ဒိဋ္ဌံပြုတ်ပြီးတော့မှအဲ့ဒီသပိတ်ကိုကောင်းငင်ကနေယူပြီးတော့တခါတည်းကြောင်းပြန်ကြွသွားတာအာယဟန်တကိုကြည့်လိုက်တာတကိုကြည့်လိုက်တာဆိုအုံအုံအုံနဲ့လိုက်တော့ မြတ်စွာဘုရားအကြောင်းနဲ့လူတွေစူဝေးနေစူပွက်နေဘာဖြစ်ကြတာတော့ရှင်ဘုရားရှင်ပိန်တော်လာမထေတကောပြပြီးတော့ဟိုမှာတပိတ်ကြီးယူလာခဲ့တယ်ဘုရားဆိုတော့မှမြတ်စွာဘုရားခေါ်ပြီးတော့စူတယ်ဘာဖြစ်လို့ဒီလိုဒီဘာမှတန်ဖိုးမရှိတာအတွက်နဲ့ကိုယ့်ရဲ့မြင့်မြတ်တဲ့တကောတွေပြရမလဲဆိုပြီးတော့အဲ့ဒီမှာနေတကောမပြရသာသနာကိုအဆုံးအမနဲ့ပဲတွားရမယ်ဆိုပြီးတော့ ပြညလိုက်တာအဲ့ဒီပြညလဲပြညပြီးရောတိဋ္ဌိတွေကအခွင့်အရေးတစ်ခါယူပြီးတော့ကဲဂေါရမဗုဒ္ဓနဲ့တကိုးပြိုင်မယ်ဆိုမြတ်စွာဘုရားနောက်ကလိုက်ကြပြန်ရောလိုက်တဲ့ခါကျတော့မြတ်စွာဘုရားရှေးအကြွသူတို့ကနောက်ကလိုက်ဟာတိဋ္ဌိတွေဘာလို့လိုက်လဲဂေါရမနဲ့တကိုးပြိုင်ခြင်းလို့ဂေါရမကြောက်လို့ထွက်ပြေးနေလို့နောက်ကလိုက်နေရတာအဲ့လိုနဲ့မြတ်စွာဘုရားသာဝတိရောက်သွားရောက်သွားတော့တခါတည်းနောက်ကနေအဲ့လိုပဲသတင်းတွေလွှင့်ည သူ့တပည့်တွေတောင်မှတကိုးမပြရပြညတ်ထားပြီးတော့သူလည်းပြလို့မရတော့ဘူးဆိုပြီးတော့လိုက်လောက်တာအဲ့ဒီမှာတာဝတိရောက်တော့အနာတပိန်တို့ဝိသခါတို့ကောသလမင်းကြီးတို့ကအဲ့ဒီတရေလျှောက်တော့မြတ်စွာဘုရားကဲအဲ့ဒါဆိုတရက်ပင်အောက်မှာတကိုးပြမယ်ဟာအရှင်ဘုရားဖြစ်ပါမလားတပည့်တွေတော့မပြနဲ့ပြောပြီးတော့အရှင်ဘုရားပြလို့အသင်မင်းကြီးတဲ့အသင်မင်းကြီးဥယျင်ထဲကတရက်သီးတွေကို လူတွေကိုမစားရလို့ပြညတ်ထားတယ်မို့လားပြညတ်ထားပါတယ်ဖျားဘာလို့လဲတပည့်တော်ပိုင်လို့ပါသင်မင်းကြီးတော့မစားဘူးလားတဲ့အာတပည့်တော်ပိုင်တော့တပည့်တော်စားရတာပေါ့ဖျားအဲ့တိုင်းပဲတဲ့သာသနာငါပိုင်တယ်တဲ့မြတ်စွာဘုရားငါပိုင်တဲ့ငါပြုတ်ထားတဲ့သာသနာမှာတကောငါပြခြင်းပြလို့ရတယ်ကိစ္စမရှိဘူးအဲ့တော့တရားပင်အောက်မှာပြမယ်ဆိုတော့ဒိဋ္ဌိတွေကလည်းငွေပေးပြီးတရားပင်မှန်သမျှအကုန်လိုက်ခုတ်ခိုင်းတယ် အဲတရပင်အောင်ပြမရအောင်လို့အဲ့ဒီမှာနောက်ဆွန်ကတော့အဲ့ဒါတရတိကတော့အဲ့ဒီတရတိမြတ်စွာဘုရားဆုံးဖုံးပေးပြီးတဲ့အခါမှာအဲ့မှာမြေကြီးပေါ်ကိုအဲ့မှာချပေးလိုက်တယ်တခါတည်းကအဲ့မှာမြတ်စွာဘုရားလက်ကိုရေဆေးအဲ့နာလှုပ်ရင်းနဲ့အဲ့ဒါတရဖြူပင်ကြီးတရပင်ကြီးကြီးကြီးတကိုးတော်နဲ့ပေါ်လာအဲ့ဒီပေါ်လာတဲ့တရပင်ကြီးကအခုဦးဇင်းတို့တာဝတိမြို့ကိုသွားရင် အဲ့ဒီအခုဈေးတုံကြောင်းသွားတာနဲ့လမ်းရဲ့ဘဲဘက်ချမ်းမှာအဲ့ကုန်းကြီးရှိတယ်အဲ့တရက်ဖြူကုန်းဆိုတာအဲ့ဒီနေရာမှာမြတ်စွာဘုရားရေမီအစုံတကိုးပြာရီဟာကိုပြတယ်မွေးညင်းပေါက်တစ်ခုကရေ မွေးညင်းပေါက်တစ်ခုကမီနားတစ်ဖက်ကရေ နားတစ်ဖက်ကမီမျက်လုံးတစ်ဖက်ကမီမျက်လုံးတစ်ဖက်ကရေအဲ့လိုနဲ့တခါတည်းခန္ဓာကိုယ်ကြီးတစ်ခုလုံးကြည့်လိုက်လို့ရှိရင်ရေအစုံမီးအစုံထွက်နေသလိုမြတ်စွာဘုရားစိတ်တော်အစင်နဲ့ တခါတဲ့တကောပြာကြီးကဖန်သင်းပြီးတော့အဲ့ဒီမှာနေပြတာတိတ်ထိတွေတကောမပြိုင်နိုင်လို့ရှက်ပြီးတော့အဲ့ဒီမှာနေတခါတဲ့တချို့တလေးကလေပင်ကြိုးဆွဲအိုးအိုးတလုံးနဲ့မြေထဲခုံချသေးရှက်လုံးလို့အဲ့လိုတွေနဲ့ကို အကုန်လုံးသေသွားပြီးတော့အကုန်လုံးဖျို့ဖျက်ပြေးကြလွှားကြဖြစ်ကုန်တာရှက်ပြီးတော့သူတို့လည်းအဲ့ဒီအချိန်မှာမြတ်စွာဘုရားကရေမီအစုံတကောပြာကြီးဟာပြပြီးတော့ လူပြည်ကနေခြေတလှမ်းဩယူကန်တို့တောင်ထိပ်မှာ ခြေတလှမ်းနောက်ခြေတလှမ်းကတာဝရိန်သာနှစ်လမ်းသုံးဖွားနဲ့တာဝရိန်သာနတ်ပြည်ကိုကြွသွားတယ်အဲ့ဒီမှာပင်လယ်ကသစ်ပင်ကြီးရဲ့အောက်ဗန္ဓုကပလာမြကြောက်ဖြာဆိုတာရှိတယ်တရားမင်းကြီးအမြဲတမ်းထိုင်လေးရှိတယ်အဲ့ဒီဗန္ဓုကပလာမြကြောက်ဖြာယူပေါ်မြန်မြတ်စွာဘုရားကြွပြီးတော့ သတင်းသုံးလူဘဝတုန်းကမေတော်တော်ခဲ့ဘူးတဲ့နတ်သားနော်တန်ထုတ်တိတာနတ်သားအဲ့ဒီသူကနေတဲ့တုတိတာဘုံကနေလာပြီးတော့တာဝရိန်သာနတ်ပြည်မှာသားတော်ဖရာရဲ့ဘေးနာကနေလာပြီးတော့တရားနာတယ်အဲ့ဒီလိုနဲ့စัจ java လာပေါင်းတတ်တော့ စัจ java လာတိုက်ပေါင်း1000မှာရှိတဲ့နတ်မြမာတွေကိုမြတ်စွာဘုရား ဟောဒီပဋ္ဌာန်းကျမ်းကြီးကို စတင်ပြီးတော့ဟောပါတယ်အဲ့ဒီပဋ္ဌာန်းကျမ်းကို ဟောတဲ့အခါကျတော့နတ်တွေကတထိုင်နဲ့နဲ့နာတာမြတ်စွာဘုရားတော့ခန္ဓာကိုယ်ကလူခန္ဓာကိုယ်ဖြစ်တော့ညာလုံးပေါက်မြတ်စွာဘုရားပဋ္ဌာန်းတရားကို ကိုယ်တိုင်ခေါ်တယ်မနဲ့မိုးလင်းတာနဲ့မြတ်စွာဘုရား နေမိတာရုပ်ပွားဖန်သင်းပြီးတော့မှ မြတ်စွာဘုရားကလူပြည်ပြန်ကြွလာတယ်။ဩဟိမန္တာမှာရှိတဲ့ဂန္ဓမာရဏတောင်ဆိုတာအရိယာတွေသူတော်စင်တွေအမြဲတမ်းသွားသွားပြီးတရင်သုံးလေရှိတဲ့တောင်ကြီးတစ်တောင်ရှိတဲ့အဲ့ဒီတောင်မှာမြတ်စွာဘုရားသွားပြီးတရင်သုံးမြောက်ကျောမှာဆွန်ခံဆွန်ခံပြီးတော့အဲ့ဒီမှာဆွန်ဖုံပေးပြီးနေတဲ့အချိန်အရှင်သာရိပုတ္တရာမထေရမြတ်ကြီးကလည်းသိလို့ ရှင်သာရိပုတ္တရာမထေရမြတ်ကမြတ်စွာဘုရားကိုသွားပြီးတော့ပြုစုတယ်စောင့်ရှောက်တယ်အဲ့ဒီမှာမြတ်စွာဘုရားချက်သားယနေ့ပဋ္ဌာန်းတရားကိုဟောဒီဟေတုပစ္စည်းကနေဒီဟာတွေဒီဟာတွေဒီလိုဟောခဲ့ပြီအကျဉ်းချုပ်အပြင်ပြန်ပြီးတော့ရှင်သာရိပုတ္တရာကိုပြန်ပြောတယ်ရှင်သာရိပုတ္တရာမထေမြတ်ကလည်းအဲ့ဒီမှာသူဒီမှာယဟန်ပြုတ်လာတဲ့ယဟန်တော်အပါ900က ဩကတ္တဗဘုရားရှင်သာသနာတွင်မှာလှိုင်ကူထဲမှာလင်းတို့တွေဖြစ်ခဲ့တဲ့ပုံကိုယ်တွေကယဟန်တော်တစ်ပါးကအဲ့ဒီပဋ္ဌာန်းတရားတွေရွတ်တာကိုညာတိုင်းကြားရအဲ့ဒီကြားရတော့ကသူတို့စိတ်ထဲမှာဒါကြည်နူးခဲ့တဲ့ဒီအတန်လေးတွေဟာအခုကျတော့အကျိုးကျေးဇူးပြန်ပြုတ်တာဒါအဲ့ဒီတော့ကအကြောင်းနော်အခုလက်ရှိဘဝမှာလူလာဖြစ်ပြီးတော့ အဲ့ဒီပဋ္ဌာန်းတရားကိုအရှင်သာရိပုတ္တရာကအစဆုံးသူတို့ကိုပြန်ဟောတယ်လူပြည်မှာအဲ့ဒါကိုယဟန်တော်900ကိုပြန်သင်ပေးတာကိုအလဲလက်ပဋ္ဌာန်းအရှင်သာရိပုတ္တရာကိုသင်ပေးတာကိုအကျဉ်းဆုံးပဋ္ဌာန်းအဲ့ဒီကနေပြီးတော့နတ်ပြည်မှာဝါတွင်3လလုံးလုံးမြတ်စွာဘုရားကတညာလုံးဟောတယ်နေမိတရုပ်ဘွားကိုဘယ်ကနေဘယ်ဒီဟောစေဆိုပြီးပြန်ပြီးတော့ဒိဋ္ဌံပေးထားခဲ့တယ် အင်မတန်တကိုးကြီးတဲ့နတ်တွေလောက်ပဲဒါဖရာအစ်စ်မဟုတ်တော့ဘူးမြတ်စွာဘုရားကိုပွားထားပြီးဟောခဲ့ပြီဆိုတာအင်မတန်တကိုးကြီးတဲ့နတ်လောက်ပဲသိတယ်ကျန်တဲ့နတ်တွေမသိဘူးအဲ့ဒီလိုနဲ့မြတ်စွာဘုရားနေမိတာရုပ်ပွားနဲ့ဝါတွင်းသုံးလာလို့ဟောတာအဲ့ဒါပဋ္ဌာန်းအကျဲအရှင်သာရိပုတ္တရာဟောတာကအကျဉ်းဆုံးအဲ့ဒီကနေမှအခုယဟန်တော်900ကို ပြန်ဟောတာက အလယ်လာဆိုပြီးတော့ပဋ္ဌာန်းအစဉ်3ဆင့်အခုပဋ္ဌာန်း5ကျမ်း ဦးဇင်းတို့အခုတန်ဃာတော်အရှင်သူမြတ်တွေအတမဆက်မဟာပဋ္ဌာန်းပွဲဆိုခုနှစ်ရက်လုံးလုံးရွတ်ကြတာကအဲ့ဒါအရှင်သာရိပုတ္တရာမထေရမြတ်ယဟန်တော်900ကိုပြန်ပြီးတော့ဟောကြားပေးခဲ့တဲ့ကျမ်းပါအဲ့ဒါကိုဦးဇင်းတို့အခုလေ့လာတာနော်လေ့လာတော့အခုအဲ့ဒီတည်းကနေမှအခုဒါဦးဇင်းတို့ကပဋ္ဌာန်း24ပစ္စည်းအဲ့ဒါလေးကိုဦးဇင်းတို့ခန္ဓာကိုယ်တွေ့ဝိပဿနာတွေနဲ့တင်ပြီးကျင့်လို့ရအောင်ကိုဦးဇင်းတို့စွန့်နိုင်သမျှ ဟောပေးပါမယ်။ဘာလို့လဲဆိုပဋ္ဌာန်းတရားဟာအင်မတန်မှနည်းနည်းပါတယ်အင်မတန်မှကျယ်ဝန်းပါတယ်အင်မတန်မှလည်းခက်ခဲပါတယ်နော်။အဲ့ဒါကြောင့်မို့ဒီပဋ္ဌာန်းတရားကိုအဲ့ဒါစွန့်နိုင်သမျှဒါတရားဓမ္မတွေနားလေသဘောပေါက်နိုင်တဲ့အစဉ်မျိုးလောက်ကိုဦးဇင်းတို့ဟောပြီးတော့ပဋ္ဌာန်းတရားဖြင့်ဒါမြတ်စွာဘုရားသာသနာတော်ကြီးပူဇော်ပေးပါမယ်တရားဓမ္မတွေကလည်းပဋ္ဌာန်းတရားနာယူပြီးတော့အော်ငါတို့ဟာတသက်နဲ့တကူဒီလိုတရားတွေ နာခွင့်ရခြင်းပူဇော်ခွင့်ရခြင်းဆိုတာအင်မတန်မှကိုကံကောင်းလို့ပါလားလို့သဘောပေါက်ပြီးတော့ရိုးရိုးသေးသေးနဲ့မြတ်စွာဘုရားတရားတော်ကိုနာယူကြပါအဲ့တော့ဦးဇင်းတို့ဟေတုပိစယောတိဟေတုဟေတုတံပယုတ်တကာနံဓမ္မာနံ တံသမုဋ္ဌာနာနိသရူပါဏံဟေတုပစ္စယေနပစ္စယောဒါဒီနေ့ဟေတုပစ္စည်းလေးကိုဟောရမယ်ဆိုတော့နော်ဟေတုလောဘဒေါသမောဟအာလောဘအာဒေါသအာမောဟဆိုတဲ့ဟိတ်၆ပါးတရားတို့သည်ဟေတုတံပြုတ်တကာနံထိုဟိတ်၆ပါးနှင့်ရှင်ပြီးသော ဖြစ်ပေါ်လာတဲ့စိတ်စေတရစိတ်စေတသိက်တရားတို့အလကောင်တန်သမုဋ္ဌာနာနံထောဟိတ်နေရှင်တဲ့စိတ်တရားနဲ့ထိုစိတ်တို့ကို အကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့ရူပါနိစာယုတ်တရားတို့အလကောင်ဟေတုပစ္စယေနဟေတုပစ္စယတတ္တိဖြင့် ပစ္စယောဥပါကာရကောကျေသူပြုတတ်သည်ဟောတိစင်စစ်မသွေဖြစ်ပါပေတော့ဤဣတိဤသို့ဘဂဝါရွှေဖုံးတော်သခင်ရှင်တော်မြတ်ဖရာသည်အဝောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါပေတည်း ဟေတုပစ္စယောတဲ့နော်ပထမဆုံးဟောလိုက်တဲ့ဟေတုပစ္စယောဆိုတာကဘာလဲဆိုတော့တရားတော်မတို့ဥစဉ်တို့တန်တန်ရဲ့တွေမှာဟိတ်6ပါးရှိတယ်တဲ့နော်ဟေတုပစ္စယောဆိုတာဟိတ်ဆိုတာကဘာလဲမူလအရင်အမြစ်အကြောင်းတရားတွေကိုပြောတာနော်တစ်ပင်တစ်ပင်မှာတစ်ပင်ကြီးတစ်ပင် စီပင်ဖို့ရာအတွက်ဘာတွေရှိရလဲဆိုတော့အမြင့်ရှိရအောက်ကအမြင့်ရှိလို့အဲ့ဒီသစ်ပင်ကြီးဟာစီပင်ရတာအပွင့်တွေပွင့်ရတယ်အသီးတွေသီးရတယ်ဘာကြောင့်လဲဆိုရေတောက်မြင့်ရှိလို့ရေတောက်မြင့်မရှိရင်အဲ့ဒီအပင်ကြီးဟာမရှင်တန်နိုင်ပါဘူးတဲ့နော်အဲ့ဒီလိုပဲတဲ့ ဦးစင်းတို့ဒကာဒကမတို့တွေမှာအခုတရုတ်ဗမာဩစတြေးလျအမေရိကလူမျိုးပေါင်းဘလောက်ပဲများများတဲ့အဲ့ဒီလူမျိုးတွေအလုံးရဲ့တန်တန်မှာအမြင့်6ခုရှိတယ်အမြင့်ဘယ်နှခုတော့6ခုအမြင့်6ခုကလောဘအမြင့်တစ်ခု ဒေါသဆိုတဲ့အမြစ်တစ်ခုမောဟဆိုတဲ့အမြစ်တစ်ခုအဲ့ဒါကမကောင်းတဲ့ဘက်ကအမြစ်၃ခုအဲ့တော့အဲ့ဒီအမြစ်၃ခုအခုဘာသာကွဲမယ်လူမျိုးကွဲမယ်ဒီ၃ခုလူတိုင်းမှာမရှိဘူးလားအကြောင်းအရင်ကမဲ့နော်လောဘလိုချင်တဲ့စိတ်လူတိုင်းမှာရှိတယ်ကလေးလေးမွေးလာကြတယ်နော် အကြီးနဲ့အသေးမုံလေးနှစ်ခုချရင်အကြီးတာကောက်ခိုင်းတာနော်လောဘလူတိုင်းမှာရှိတယ်နော်ဒေါသမကျင်နိုင်ရင်ဆဲမယ်ဆိုမယ်ဝိကင်းသားကလေးကြရဲနော်တခါတည်းခြေတော်တွေနဲ့ကန်လိုက်လက်တွေနဲ့ထုလိုက်ဟောလှုပ်လာပြီဘာလို့ तू မကြိုက်တာရှိလို့ဒေါသမောဟမတိမှုတွေဝေမှုနော် အဲ့ဒီမတိတွေ့ဝင်မှုဆိုတဲ့မောဟရဲ့လောဘရဲ့ဒေါသရဲ့အဲ့ဒါကမကောင်းတဲ့ဟိတ်သုံးပါလောဘဟိတ်ဒေါသဟိတ်မောဟဟိတ်မကောင်းတဲ့ဟိတ်သုံးပါဦးဇင်းတို့တို့ရဲ့တန်တမ်းမှာအခုမရှိဘူးလားပြန်ကြည့်နော်ဘဝဘဝတန်တရာကစပြီးဒီနေ့အထိအဲ့ဒီတရားတွေကိုတန်တာမှာကိန်းနေတာအဲ့ဒါအရင်အမြင့်တယ် အဲ့ဒါအကြောင်းတရားတွေပဲเนาะအဲ့ဒီလောဘရဲ့ဒေါသရဲ့မောဟရဲ့ဟောကောင်းတဲ့ဘက်ကကြတော့အာလောဘတဲ့အခုတန်ဃာတော်ရှင်သူမြတ်တွေအတွက်ဆွမ်းနေလှူမဲလှူမဲလှူမဲဆိုတာဘာလဲအာလောဘကြောင့်လှူခြင်းပေးခြင်းကမ်းခြင်းနဲ့စိတ်အဲ့ဒါအာလောဘအာဒေါသမေတ္တာတဲ့သူတို့ဘာတွေဆင်းရဲဒုက္ခရောက်နေတာ မကြည့်ရဘူး ငါတို့ဘလို့ကူညီပေးရမလဲဘလို့ဆောက်ရှောက်ပေးရမလဲလို့ဖြစ်တာကအာဒေါသမေတ္တာအာမောဟတဲ့ဉာဏ်ပညာနော်အနိစ္စလက္ခဏာတွေဒုက္ခလက္ခဏာတွေအနတ္တလက္ခဏာတွေဒါဝိပဿနာဉာဏ်တွေတော့အမြင့်ဆုံးဉာဏ်နော်အဲ့ဒီလိုဉာဏ်ပညာဆိုတာကလည်းဟောဒါကောင်းတဲ့ဟာ၃မျိုး ဒီကောင်းတာ၃မျိုးလဲတရားဓမ္မတွေမှာရှိတယ်နော်လူကျင်တန်းညင်တဲ့စိတ်လည်းရှိတယ်မေတ္တာတရားလည်းရှိတယ်ဉာဏ်ပညာတွေလည်းရှိတယ်ဟောတာက၃မျိုးဒီဘက်က၃မျိုးအလုံးပေါင်းတော့ဘယ်နှမျိုးလဲ6မျိုးတဲ့အဲ့ဒါတွေကအခုအရင်အမြစ်တွေဖြစ်ပြီးတော့သူကျေစုတရားတွေပြုတ်သွားတာလောဘဆိုတဲ့စိတ်ကလေးဖြစ်လိုက်ပြီးဆိုတာနဲ့သူ့ရဲ့ရှင်ဘက် လောဘမှုစိတ်တွေအကုန်လုံးနဲ့အကျိုးတရားတွေကိုပြုတ်သွားလိမ့်မယ်တဲ့လောဘမှုစိတ်လောဘကအကြောင်းရင်းခံလိုက်သည့်အတွက် သူများပစ္စည်းကို မတရားသဖြင့်လိုချင်တယ်ခိုးမယ်ဝှက်မယ်ဟောအကြောင်းကလောဘလိုချင်တယ်ဆိုတဲ့လောဘအကြောင်းကြောင့်ခိုးခြင်းဝှက်ခြင်းဆိုတဲ့အဲ့ဒီမှာရုပ်တရားတွေအကုန်လုံးပါမသွားဘူးလား သွားပြီးတော့လှမ်းရတယ်ယူရတယ်ခိုးရတယ်စိတ်တစားရုပ်တွေအကုန်ဖြစ်ပေါ်သွားရစိတ်တစားရုပ်တွေအကုန်လုံးဖြစ်ပေါ်သွားရခြင်းအကြောင်းဟာအဲ့ဒီလောဘဆိုတဲ့အကြောင်းကြောင့်လိုခြင်းနဲ့လောဘအဲ့ဒီလိုခြင်းနဲ့လောဘကြောင့်ခိုးမှုတွေတိုက်မှုတွေဟောဓမြတိုက်တယ်ခိုးတယ်ဆိုတဲ့ဟောကာယကံမှုတွေဆဲဆိုဝစီကံမှုတွေဖြစ်တာ အဲ့ဒီလောဘဆိုတဲ့အကြောင်းလေးကြောင့်ဖြစ်တာကဲဒေါသတရားစိတ်ထဲမှာဒေါသဒီဟုသော အကြောင်းကြောင့်တနိုင်ငံနဲ့တနိုင်ငံတိုက်ကြတယ်ခိုက်ကြတယ်တတ်ကြတယ်ပုတ်ကြတယ်ဆဲကြတယ်ဆိုကြတယ်ဒေါသတွေနဲ့လှုပ်ကြတာနော်အဲ့တော့ဒေါသကအကြောင်းအဲ့ဒီ ဖြစ်ပေါ်လာတဲ့နောက်ကစေတသိက်တွေကအကျိုးတရားတွေနောက်ကယုတ်တရားတွေကလည်းအကျိုးတရားတွေဒေါသဆိုတဲ့စိတ်ကလေးနဲ့ပေါင်းပြီးတော့ကြံတဲ့တခါတည်းအကုသိုလ်တရားတွေအများကြီးဖြစ်လိုက်တာဆဲတယ်ဆိုးတယ်ရိုက်တယ်နှက်တယ်တတ်တယ်ဟောအကုသိုလ်တရားတွေအဲ့ဒါကဘာဝအခြေခံပြီးတော့ဖြစ်တာလဲဆိုတော့ဒေါသကိုအခြေခံပြီးတော့ဖြစ်တာ အဲ့တော့ဒေါသကအကြောင်းကြံတဲ့စိတ်စိတ်ကြံတဲ့ဒေါသရဲ့အယံပါတဲ့စိတ်စိတ်တိတ်တယ်နောက်ထပ်ဝစီကံမှုတွေနောက်ထပ်ကာယကံမှုတွေအဲ့ဒါတွေအကုန်လုံးကအကျိုးတရားတွေစိတ်ထဲမှာဒေါသဆိုတဲ့အကြောင်းကြောင့်နောက်ကအကျိုးတရားတွေအကုန်ဖြစ်ရတယ်မောဟတွေးဝေမှုကောင်းတာလည်းမသိမကောင်းတာလည်းမသိတော့ လှုပ်ချင်အောင်ရှောက်လှုပ်တာမောဟဆိုတဲ့အကြောင်းကြောင့်မိဘဘောမှာကျေသူကံရမှလည်းမသိကျေသူဆက်ရမှလည်းမသိမောဟဖုံးထားတော့မိဘကျေသူလည်းမသိဘူးဆရာသမားကျေသူလည်းမသိဘူးတန်ခါကျေသူလည်းမသိဘူးကျေသူမသိဘဲနဲ့ကျေသူတရားတွေဖြစ်စီတာတဲ့မောဟတွေဖုံးထားလို့ပြောခြင်းအပြောလှုပ်ခြင်းအလှုပ်လိုက်တာမောဟတွေဖုံးထားလို့အဲ့ဒီမကောင်းတဲ့ အာဟုဆို အကြောင်းတရား၃မျိုးဆိုတဲ့အရင်အမြစ်တွေဦးဇင်းတို့ဒကာဒကမတွေရဲ့တန်တန်မှာမရှိဘူးလားရှိလားပြန်သုံးသပ်ကြည့်တော့ကိုယ်တန်တန်မှာရှိတယ်အဲ့ဒီအာဟုဆိုတရား၃ပါးရှိပြီနော်ကဲဒီဘက်ကကုစုတရားတွေဖြစ်တဲ့အာလောဘကိုသားသမီးလေးကိုလည်းစေနာနဲ့ကြွေးကျင်တယ် ကိုမိတ်ဆွေတွေအပေါင်းအသင်းတွေလည်းကြွေးခြင်းနဲ့ကိုအမေဖေတွေကိုလည်းကြွေးခြင်းနဲ့ယဟန်သံဃာတော်တွေကိုထောက်ပံ့ခြင်းနဲ့လှူဒါန်းခြင်းနဲ့အော်လှူဒါန်းအောင်မှာပဲလှူဒါန်းအောင်မှာပဲကောင်းမှုလေးတွေငါလုံအောင်မှာပဲလုံအောင်မှာပဲဆိုတာအာလောဘရဲ့စေတနာအာလောဘလှူခြင်းတန်းကျင်တဲ့စိတ်ရှိလို့အဲ့ဒါကောင်းတဲ့စိတ်ကြောင့်လူနိုင်တယ်တန်းနိုင်တယ်ပေနိုင်တယ်စိတ်ထဲမှာလှူခြင်းစိတ်ပေါ်လို့ တခါတည်းအမှုအရာတွေနဲ့အိုးစားကြပါနော်တောက်ကြပါနော်ကဲလှူမယ်ဖေ့ပေးမယ်ဖေ့ဟောပြုံးရွှင်ပြီးတော့ဟန်နေအမှုအရာတွေအကုန်လုံးဖြစ်ပေါ်မလာဘူးလားအဲ့ဒီလူချင်းနဲ့ဆိုတဲ့အာလောဘကအကြောင်းခံပြီးကြမ်းတဲ့စိတ်စေတသိက်တဲ့အဲ့ဒီစိတ်ကြောင့်ဖြစ်ပေါ်လာတဲ့ယုတ်တရားတွေအကုန်လုံးကအကျိုးတရားအာလောဘဆိုတာလေးကအကြောင်းတရားသူကအကြောင်းကြောင့်ဟိုဘက်ကအကျိုးတရားတွေဖြစ်သွားတယ် အာဒေါသဆိုတာကမေတ္တာတဲ့တနာပါတယ်သူတို့ကိုငါတော့ကူညီအောင်မှာပဲသူတို့ဒုက္ခရောက်နေရှာတယ်မစားရှာဘူးမတော့ရရှာဘူးဩဒုက္ခတွေဖြစ်နေရှာတယ်ငါဘလို့ကူညီရမလဲကဲငါရှိတဲ့ဆန်လေးစီလေးဩငါရှိတဲ့ငွေလေးနဲ့ငါလှူအောင်မဲ့ဟဲ့ထောက်ပံ့မအောင်မဲ့ဟဲ့ဆိုပြီးတော့တခါတည်းမေတ္တာတွေထားပြီးတော့ အကုန်လုံးကုညီခြင်းစောင့်ရှောက်ခြင်းတွေလုပ်တယ်တဲ့အဲ့ဒါနောက်ကလုပ်တာတွေကအကျိုးတရားမေတ္တာက နော်အာဒေါသဆိုတဲ့စိတ်စေတဒီတရားကအကြောင်းတရားအာဒေါသကအကြောင်းတရားနောက်ကဖြစ်ပေါ်လာတာတွေနော်ပြုံရွှင်ပြီးတော့သူတော်ကိုကူညီတယ်ကောင်းတာတွေလုပ်တာဝမေတ္တာတွေနဲ့ကူညီပြီးပေးပြီးလှူပြီးဆိုတော့ပြုံနေတာပဲစိတ်က နော်မျက်နှာလည်းစိတ်ကဖြစ်လာတဲ့အခါကျရုပ်တရားလည်းပြုံးမိလိုက်လာတာစိတ်တရားကြည်လင်ပြီးငါသူများပေးမယ်ပေးမယ်သူများလှူမယ်လှူမယ်အိုးသူများကိုငါကူညီမယ်ကူညီမယ်ဆိုတဲ့စိတ်တွေဖြစ်လေဟောအမှုတွေအမှုအရာတွေအလုံးကလည်းအကုန်လုံးကောင်းသွားတာအဲ့ဒီကောင်းတဲ့အမှုအရာတွေအကုန်လုံးဖြစ်ရတာတွေကအကျိုးတရားတဲ့ဘာလို့လဲအာဒေါသကြောင့် အမောဟဆိုတာကဉာဏ်ပညာတဲ့။အော်ငါတို့တရားတွေထိုင်ဦးမှာဟဲ့။အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတွေငါတို့ရှိဦးမှာဟဲ့ဆိုတာကအဲ့ဒါအမောဟဆိုတဲ့ဉာဏ်ပညာရှိလို့သိတာ။ပါရမီလည်းရှိတယ်ဉာဏ်ပညာတွေကလည်းရှိတဲ့အခါကျတော့ဝိပဿနာတရားတွေကိုလှုပ်ချင်တယ်တဲ့ဉာဏ်ပညာအဲ့ဒီလိုတခါတည်းတရားတွေရှုမှတ်ပွားများတော့ စိတ်မှာလောဘလည်းကင်းတယ်ဒေါသလည်းကင်းတယ်ဘာလို့လဲဆိုတော့ဒီဉာဏ်ပညာဖြစ်နေတဲ့အချိန်လောဘဒေါသစိတ်ကိုဝင်မမြစိတ်ဆိုတာတစ်စိတ်ပဲဖြစ်ရိုးထုံးတန်ရှိတော့လောဘဖြစ်တဲ့အချိန်မှာဒီဘက်ကအလောဘမဖြစ်ဘူးလူကျင်တန်းကျင်စိတ်မပေါ်ဘူးဟိုကလိုချင်တဲ့လောဘကြီးဖြစ်နေဒေါသစိတ်ဖြစ်နေတဲ့အချိန်မှာဒီဘက်ကအဒေါသဆိုတဲ့မေတ္တာမပေါ်ဘူးမောဟတွေဝေမှု ဖြစ်နေရင်အာမောဟဆိုတဲ့ဉာဏ်ပညာမပေါ်ဘူး ဩဒီ6မျိုးကလည်းမကောင်း3မျိုးပေါ်နေတဲ့စိတ်တန်တာမှာကောင်း3မျိုးပေါ်လို့မရဘူးဒစိတ်စီပဲဖြစ်ရတယ်လောဘလိုချင်မှုတွေဖြစ်နေတဲ့အချိန်မှာအာလောဘလှူချင်တဲ့စိတ်ပျောက်နေတယ်ဒေါသတွေကြမ်းထမ်းနေတဲ့အချိန်မှာအာဒေါသဆိုတဲ့မေတ္တာတွေကွယ်နေတယ်မောဟတွေဖုံးလွှမ်းနေရင် အာမောဟဆိုတဲ့ ဝိပဿနာတရားတွေမလုံနိုင်တော့ဘူးဘာဝနာအလုပ်တွေမလုံနိုင်တော့ဘူးအမောဟဘာကြောင့်လဲမောဟလွှမ်းထားလို့ဟောဒီသုံးမျိုးကောင်းနေတဲ့အခါကျတော့လှူခြင်းစိတ်တွေလှူခြင်းစိတ်တွေဖြစ်နေတော့လောဘတွေကွယ်ပေးရတယ်မေတ္တာတွေအချိန်တိုင်းချိန်တိုင်းပွားနေတဲ့အခါကျတော့ဒေါသတွေကွယ်ပေးရတယ်ဝိပဿနာတရားတွေအမြဲတမ်းပွားနေတဲ့အခါကျတော့ဥစ္စံတို့ဒကာတော်မတွေဟောဒီမောဟဖယ်ရှားပေးရတယ် လောဘတရားရဲ့ဒေါသတရားရဲ့မောဟတရားရဲ့အကုသိုလ်အရင်အမြင့်အကြောင်း၃ခုအာလောဘရဲ့အာဒေါသရဲ့အာမောဟရဲ့ဆိုတဲ့ကုသိုလ်တရားတွေရဲ့အရင်အမြင့်အကြောင်းတရား၃ခုအဲ့ဒီ6ခုကိုဦးဇင်းတို့အထကရာဆရာတော်များဖွင့်ပြထားတာလေးတွေဒီနေ့ပို့ပြီးနားလည်အောင်ဦးဇင်းတို့ထပ်ပြီးတော့ရှင်းမယ်။ အလောဘောဒါနာဟေတုအာဒောသောသီလဟေတုအာမောဟဘာဝနာဟေတုဒါထာခရာဆရာတော်ဘုရားများကအလောဘဖြစ်ရင်ဒါနဖြစ်ခြင်းအကြောင်းပဲဟောဒီဘက်ကကောင်းတဲ့သုံးခုထဲမှာအာလောဘဖြစ်လာရင်လှူခြင်းစိတ်တွေလှူခြင်းစိတ်တွေတဖွာဖွာပေါ်ရတယ် ဘာလို့လဲအာလောဘဆိုတဲ့အကြောင်းကြောင့်လူချင်းနဲ့ပေးခြင်းနဲ့တန်းခြင်းနဲ့အာလောဘကြောင့်ဖြစ်ပေါ်လာတာတဲ့အာလောဘဆိုတဲ့အကြောင်းတရားကြောင့်လှူခြင်းနဲ့တန်းခြင်းနဲ့ကိုယ်တိုင်လှူတဲ့အကျိုးတရားကြီးတွေရတာဟာတာအာလောဘကြောင့်လောဘကြောင့်ကြတော့မစ္စရိယာတွေဖြစ်တယ်တဲ့လောဘအာကြီးတော့လှူနိုင်ပါဘူးငါချွေးနဲ့သာနဲ့ရတာတာ အပင်မခံပြီးငါလှုပ်ထားတာငါတို့ကိုယ့်အကိုသုံးမှာပေါ့ကိုယ့်အကိုစားမှာပေါ့မလှုပ်နိုင်ပါဘူးဆိုတာကကြတော့လောဘဆိုတဲ့အကြောင်းကြောင့်မစ္စေရတွန့်တိုးခြင်းနေဖြစ်တယ်လောဘကြောင့်တွန့်တိုးတာတဲ့မပေးချင်ဘူးလောဘကြောင့်အာလောဘကြောင့်လှူခြင်းနဲ့တန်းညင်နဲ့ထောက်ပံ့ညင်နဲ့အာလောဘကြောင့်ဖြစ်တာ လောဘကြောင့်မစ္စေဓာတွေဖြစ်တာတွန့်တိုးတယ်မပေးခြင်းမူမလှူခြင်းမူဆိုတာမစ္စေဓာနော်လောဘကြောင့်မစ္စေဓာဖြစ်တယ်အာလောဘကြောင့်လှူခြင်းတန်းခြင်းနဲ့အာဒေါသမေတ္တာကြောင့်သီလနဲ့ပြည့်စုံတယ်ဟောအာဒေါသမေတ္တာတရားရှိတဲ့အခါကျတော့သူများအသက်ဘယ်တတ်ချင်တော့မလဲသူ့မှာမေတ္တာတရားပြည့် ဒါကြောင့်မို့အာထောသဆိုတဲ့မေတ္တာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်များကသီလလုံတယ်ဒေါသတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကသီလမလုံဘူးဒေါသအာကြီးရင်တတ်မယ်ဖြတ်မယ်နှိမ့်ဆက်မယ်ဒေါသကြောင့်ဖြစ်လာတာတဲ့နော်ဒေါသအာကြီးရင်တတ်မယ်ဖြတ်မယ်နှိမ့်ဆက်မယ်ဆိုတာတွေဖြစ်လာလို့ ဒေါသအာကြည်ရင်သီလမလုံးဘူးသီလပျက်စီးခြင်းရဲ့အကြောင်းဒေါသအာကြည်တဲ့ပုဂ္ဂိုလ်ကနော်မေတ္တာအာကြည်တဲ့ပုဂ္ဂိုလ်ကသီလလုံးခြင်းရဲ့အကြောင်းအော်တော်ပြီသူတော်တွေပေါ်မှာငါမတတ်ချင်ဘူးမဖြတ်ချင်ဘူးမလှုပ်ချင်ဘူးငါသီလကိုငါလုံးအောင်နေမယ်ဟောဒေါသအာဒေါသဆိုတဲ့မေတ္တာကြောင့်မို့ သူတော်ဘာတွေပေါ်မှာမနှိမ့်ဆက်မတက်ဖြတ်တော့သီလလုံးနေအာမောဟဘာဝနာဟေတုအာမောဟကြောင့်ဘာဝနာကုစုံနဲ့ပြည့်စုံနေမောဟကြောင့်ဘာဝနာတရားမလုံနိုင်တာမောဟတွေဖုံးလန်းထားတော့ဘလောက်ပဲကောင်းမှတွေပြောပြောလောက်ကိုမလောက်ချင်ဘူးဘာလို့လဲဆိုတော့ ရူပယုံတတ္တယုံကန္နာယုံရတ္တယုံ ဖုဒ္ဓဘာယုံဆိုရဲကာမဂုဏ်၅ပါးအာယုံ တရားတွေရဲ့အပေါ်မှာตายာပြီးတော့နေတယ်နှစ်သက်ပြီးတော့နေတယ်မောဟတွေဖုံးလွှမ်းခံထားရအဲ့ဒီမောဟတွေဖုံးလွှမ်းခံထားရလို့တဲ့အဲ့ဒီပုဂ္ဂိုလ်တွေဒီအာမောဟဆိုတဲ့ဉာဏ်ပညာဖြစ်မလာတော့ဘူးဘာဝနာတရားတွေမလုပ်နိုင်တော့ဘူးသမထလုပ်လည်းမလုပ်နိုင်ဘူး ဝိပဿနာအလုပ်တွေလည်းမလုပ်နိုင်ဘူးတဲ့သမထအလုပ်ဝိပဿနာအလုပ်တွေလုပ်နိုင်တယ်ဆိုတာအာမောဟကြောင့်လုပ်နိုင်တာယနေ့တရားတော်မတွေတရားတွေနာကြတယ်တရားတွေကိုအာထုံနေကြတယ်ဘာကြောင့်လဲအဲ့ဒီအာမောဟဆိုတဲ့ဉာဏ်ပညာကြောင့်အဲ့လိုမှမဟုတ်လို့ကတော့ဩတီဝီလေးကြည့်နေုံသတင်းလေးကြည့်နေဒါလေးနဲ့ပဲတခါတည်းဟိုသားကြောင့်မေးလိုက်တယ်လီဖုန်းလေးဆက်လိုက်နော် အမျိုးမျိုးနဲ့ဒီအာယုန်နေတဲ့နဲ့ပဲအချိန်ကြီးကုန်သွားတာအဲ့ဒါမောဟတွေဖုံးလန်းထားလို့အမောဟတွေအားကြီးတဲ့ပုဂ္ဂိုလ်ကြတော့ဩငါတို့ဟာလူဘဝလေးကခဏနေရတာပါလားဒီခဏနေရတဲ့အချိန်ကာလလေးမှာငါတို့သမထတရားတွေဝိပဿနာတရားတွေကို နာယူမယ်ကြည်ကြံမယ်ကြိုးစားမယ်ပွားများမယ်ဟောအဲ့ဒါအမောဟဆိုတဲ့ဉာဏ်ပညာတွေကြောင့်သမထအလုပ်ဝိပဿနာအလုပ်တွေကိုလုပ်နိုင်တာနော် နောက်ပြီးတော့အာလောဘောအာလောဘေနာပိတိဝိတယေနာဟောတိအာလောဘရှိရင်ပိတ္တာဘုံကိုမသွားရဘူးလောဘနဲ့သေးပိတ္တာပြေလိုချင်မှုလောဘအကြောင်းခံပြီးတော့ဆွဲလန်းတဲ့ လိုချင်မှုလောဘအခြေခံပြီးတော့ဥပါဒံဖြစ်လိုက်ရင်ပိဋ္ဌာပုံသွားတာ။အိုဆွဲတယ်၊အိမ်ဆွဲတယ်၊သားဆွဲတယ်၊သမီးဆွဲတယ်။သားလေးတွေသမီးလေးတွေဆွဲပြီးတော့ပိဋ္ဌာပုံရောက်။အိုးအရှင်တို့ငငယ်တုန်းကတောင်းနေတောင်းနေခဏနာကြာညနေနွားရိုင်းသွင်းချိန်လောက်ဆိုရင်တခါတဲ့အဲ့လိုပဲမလွတ်မကျွတ်တဲ့ပုံကိုယ်ကြီးကပ်ပါပြီးတော့တခါတည်း ရထဲရွာတဲ့ဝင်ပူးဩသူ့သားကိုစိတ်မချလို့သူ့သမီးကိုစိတ်မချလို့နင်းတို့ကဘလို့ပြစ်ထားတယ်အဲသူကရွာထဲတောင်မှသူကဝင်လို့ကကောင်းကောင်းရတာမဟုတ်ဘူးမနဲ့ခိုးဝင်ရနွားတွေနွားရင်သွင်းချိန်ညနေ၄နာရီ၅နာရီလောက်နွားသွင်းချိန်တွေမှာနွားတွေနဲ့ကပ်ပြီးလိုက်ရတာမြို့သောနတ်တွေရွာသောနတ်တွေသိရင်နှိပ်စက်ခံမှာဆိုလို့အလက်ကိုဝင်လာပြီးတော့ဒီသားသမီးတွေကို တခါတည်းစိတ်မချလို့သူ့မှာကိုဘဝကိုတဏှာမှမသိဘူးဟိုးသားတွေသမီးတွေပဲသူကဥပါဒဏ်ကြီးဖြစ်တာအဲ့ဒါဘာကြောင့်လဲလောဘကြောင့်ဟိုသားသမီးစိတ်မချလို့နင်တို့ကဘလို့ပြစ်ထားကြတယ်အမျိုးမျိုးတွေအော်ကြဟေ့ကြငိုးကြရိုးကြပိဋ္ဌာဘုံကြီးကိုရောက်ပြီးတော့နေတဲ့ပုံကိုယ်ဒီဘာကြောင့်လဲလောဘကြောင့်ပိဋ္ဌာဘုံဖြစ်တာ အာလောဘကြောင့်တဲ့လှူခြင်းတန်းခြင်းနဲ့မတွေ့တာမကန့်ညီတဲ့အာလောဘကြောင့်ပိတ်တာဘုံကိုမရောက်နိုင်ဘူးအာလောဘအကြောင်းရင်းခံရင် မတွေ့တာအောင်လုပ်ရမှာတွေ့တာလို့ရှိရင်ဥစဉ်တို့တရားဓမ္မတွေပိတ်တာဘုံကို သွားရလိမ့်မယ်မတွေ့တာမှဩဒေဂနာနီဘဝတခုနောက်ဆုံးဏီကုံချုပ်တဲ့အချိန်မှာငါဒီအစွဲတွေဖြုတ်နိုင်အောင် ဖြုတ်မှာပါလားဒါကလည်း အခုချိန်ကလေးလေ့ကျင့်ရမှာနော်အခုချိန်တရားနဲ့လေ့ကျင့်မထားတဲ့ပုဂ္ဂိုလ်ဆွဲတာမြေလေးအပြောက်မခံနိုင်တာနဲ့သားလေးအပြောက်မခံနိုင်တဲ့သမီးလေးအပြောက်မခံနိုင်တာနဲ့အဲ့ဒီလောက်ဆွဲနေရင်တေခါနာနေကြတော့မဘလို့လောက်ပြီးခွာလို့ရဒီဥပါဒံဒီလောဘခွာလို့မရဘူးဒါကြောင့်မို့နွားဥဂျိုလေးကထွက်လာတယ်ထွက်လာရင်ဘယ်တော့မှပြန်တိုးဝင်သွားတာမရှိဘူး လူတွေမှာလည်းဒီတိုင်းပဲအဲ့လောဘဖြစ်တယ်ဖြစ်တယ်ဖြစ်တယ်လောဘကအသက်ကြီးလေတရားမရှိလေလောဘအပိုကြီးလေလောဘအပိုကြီးလေနွားဥကြိုထွက်တယ်လို့ထွက်ထွက်ထွက်ထွက်လာအဲ့ဒါကြောင့်မို့တွဲတာတဲ့လောဘတွေနယ်လာအောင်ဥစဉ်တို့ဒကာဒကမတွေတဖြည်းဖြည်းချင်းလဲချင်းရမယ်။အော်ငါသေးတော့လေအကုန်ထားခဲ့ရမှာ။မထားခဲ့ပဲနဲ့ငါသွားပြီးတော့ဆွဲလန်းမှုမြန်ဖြစ်လိုက်ရရင်တော့အော်ငါကိုကြိုးနဲ့ရတော့မယ်အပယ်လေးဘုံကိုဆင်းရတော့မယ်။ ပိတ်တာဘုံကြီးသွားပြီးတော့ငှက်ရတဲ့ဘဝကြီးပြက်ရတဲ့ဘဝကြီးငါရောက်ရမှာပါလားဒီဥပါဒံအစွဲတွေဟာမသိလို့ဘဝတန်တရာမှာ စွဲကြလို့ပိတ်တာတွေအကြိမ်ကြိမ်ဖြစ်ခဲ့ရပြီဒီလိုဖရာသာသနာနဲ့တွေ့တုံးမှာဒီလောဘတရားတွေကိုနဲ့သွားအောင်ပါသွားအောင်ဒါမလုပ်နိုင်ရင်တော့ငါတို့အပယ်လေးပုံကိုပြန်ဆင်းရမှာပါလားလို့သိပြီးတော့တနေ့တနေ့တနေ့တနေ့ သားဆွဲသမီးဆွဲအိုးဆွဲအိမ်ဆွဲဆိုတဲ့အဆွဲတွေလူဖြစ်ဖြစ်ဘုံကြီးဖြစ်ဖြစ်နော်လောဘနဲ့သေရင်သွားတာပဲရောက်မို့လေဒီဆရာတော်ဘုရားကြီးခရမ်းသုံးပါးကိုကြွတော့ညမှာမေတ္တာပို့နေရင်းနဲ့တရားကြီးတကောင်ညမှာလိမ့်လိမ့်လိမ့်လိမ့်နဲ့ဆရာတော်ကြီးဒီလာဆရာတော်ကြီးကတုတ်တန်တူတင်နေလဲအများအားစောက်တီးဆရာတော်ကြီးကမကြောက်ရှာဘူး ဟဲဘယ်သူတော့လို့မေးတော့တပည့်တော်ပါဖျားတဲ့ဒီเจ้าကလွန်ခဲ့တဲ့၄လကသေသွားတဲ့เจ้าနိုင်ဘုန်းကြီးပါအော်ကိုတော့အဖြစ်ဆိုးလိုက်တာသာသနာတော်တွင်မှရောက်ပါရတဲ့နဲ့ကိုကိုကိုလည်းအပယ်လွတ်အောင်မကယ်နိုင်ကိုရတကားတကမတွေကိုလည်းအပယ်လွတ်အောင်ကိုတော့မှမကယ်နိုင် သာသနာနဲ့တွေ့ရကြုံမနှက်လိုက်တာ မှန်ပါဗျာတပည့်တော်တေဃာနာနီရောက်တော့ငါတရားရှုအောင်မယ်ဆိုပြီးစိတ်ကဖြစ်တယ်ဖြစ်ရတယ်အဲ့ဒီအချိန်မှာကျောင်းအမကြီးကရောက်လာပြီးတော့အရှင်ဘုရားအရှင်ဘုရားပြန်တော်မူတာရေမကြည့်ဘူးဒီကျောင်းကြီးဘု து လွှဲမှာတော့လို့ပြောတော့တပည့်တော်ကြောင်းကြီးဆွဲသွားတာဖရာတဲ့အခုလေးလာရှိပါပြီဖရာတပည့်တော်ကဲတင်တော်မူပါဖရာအဲ့ဒါလေဒီဆရာတော်ဖရာကြီးရဲ့ကိုတို့ဘုန်းကြီးကကြောင်းဆွဲရင်လည်းပိတ်တာဖြစ်မှာ ဒကာဒကမတွေအိမ်ဆွဲတော့လဲပိတ်တာဖြစ်မှာနော်အဲ့တော့လူဖြစ်ဖြစ်ဘုန်းကြီးဖြစ်ဖြစ်တဲ့ဥစဉ်တော်တို့အစွဲမရှိအောင်လုပ်ရမှာအော်ဟာဒီလောဘဆိုတဲ့အစွဲကငါတို့ကိုပိတ်တာဘုံကြီးကိုရောက်အောင်ပို့မှာပါလားတကယ်ရန်သူအရင်အမျက်ကတော့အဲ့ဒီအိမ်ကြီးကလည်းခြားတာမဟုတ်ဘူးသားကလည်းအပယ်ကိုခြားတာမဟုတ်ဘူးသမီးကလည်းအပယ်ခြားတာမဟုတ်ဘူး ကိုယ့်ရဲ့စိတ်တန်တန်ထဲမှာရှိနေတဲ့အဲ့ဒီလောဘကပိတ္တာဘုံကိုပို့တာသားကြောင့်တမိကြောင့်ဘုန်းကြီးကြောင့်ကြောင်းကြောင့်မဟုတ်ဘူးနော်ကိုယ့်ရဲ့တန်တန်ထဲမှာကိန်းနေတဲ့အဲ့ဒီလောဘဟာယန္တုဒါကြောင့်မို့အဲ့ဒီလောဘဆိုတဲ့ယန္တုကိုကိုကတမှာတဲ့အဲ့ဒါကိုမတဖဲနဲ့ဩသူ့ကြောင့်ဟိုမြဲကြောင့်နော်ဒါကြောင့်မို့ မြဲလေတယ်မြဲလေတယ်ဆိုတာကသူတို့ကမိုးကုတ်ဆရာတော်ကြီးကကြောင်းပြောတယ်သူတို့ကအဝေးကြံသေးတယ်တဲ့တက်တန်းအရာဆိုလို့ရှိရင်သူတို့ကဝေးတယ်ကိုကနီးတယ်ပြီတဲ့တက်တန်းအရာကိုကသေဖို့ကကိုကနီးတာနီးတဲ့လူကဝေးတဲ့လူမြန်သူကစိတ်ပူနေသေးဗျာတဲ့အဲဆရာတော်ဘုရားကြီးကနော်ကိုကနီးနေတာတဲ့ကို့အချိန်ကမရှိတော့ဘူးမရှိတော့တဲ့ပုဂ္ဂိုလ်ဟောမြဲလေမြဲလေသွားပြီးစိတ်ပူနေတာ ဘုဂုတ်ဆရာတော်ဘုရားကြီးအဲ့လိုဆုံးမချတယ်နော်အဲ့ဒါကြောင့်မို့အဲ့ဒီလောဘဆိုတဲ့စိတ်ကလေးဟာအော်ဒီလောဘလေးဟာငါ့ကို အပယ်လေးဘုံမှာပိတ်တာဘုံကြီးကိုပို့မှာဟောဒီငါရဲ့အတွင်းတန်တာမှာရှိတဲ့လောဘဆိုတဲ့အကြောင်းတရားကြီးကငါ့ကိုပို့မှာအဲ့ဒီအမြင့်ကြီးအဲ့ဒီလောဘအမြင့်ကြီးကိုပယ်ရှားနိုင်အောင်လုပ်ရမယ်အာလောဘတွေကို ပွားအောင်လုပ်ရမယ်လူကျင်တယ်တန်းကျင်တယ်ပေးကျင်တယ်ကန်းကျင်တယ်ဆိုတဲ့စိတ်တွေတဖွာဖွာဖြစ်ပြီးတော့နော်ကိုသားသမီးတွေနဲ့သမီးဟင်းလေးကျွေးတဲ့အခါမှလည်းစေတနာထားအိုးဇနီးမောင်နှံတယောက်နဲ့တယောက်ကျွေးကြခြင်းမွေးကြခြင်းဧည့်သည်တွေကျွေးကြခြင်းအဖေမေကိုပြုစုကြခြင်းအစရှိသဖြင့်ယဟန်တန်ကလှူခြင်းကအစအလုံးသောကောင်းမှုတွေကိုစိတ်ထက်ထက်တန်တန်နဲ့သေသေးချာချာလေးလှုပ်ရတယ်အဲ့ဒါလှုပ်နေအာလောဘ အရိအာလောဘနဲ့သေရင်နတ်ပြည်6ထပ်တက်လိမ့်မယ်လူရင်တန်းရင်နဲ့ဒါနနဲ့သေတာလေဩဖះမှာတခါလေရောက်မို့ဦးဇင်းတို့အခုဟိုတုန်းကတေဟိုကျွန်းကရဟန်းတော်တစ်ပါးဆိုရင်သူ့အဖေကမကောင်းတဲ့နမိတ်တွေထင်တာမုတ်ဆိုးလောက်ခဲ့တာဝိုးတေကာနာနီကြောင့်ငရဲနမိတ်တွေထင်ဩကြောက်လန့်တုံလှုပ် ဖြစ်နေတဲ့ခါကျတော့ ပန်းတွေခိုးပြီးတော့ခမဲတော်ရေဟောဒီပန်းတွေကိုဖះလှူသားမှာဖះလှူသားမှာဖះလှူသားမှာဆိုပြီးပန်းတွေကိုဖះလှူခိုင်းတာပန်းတွေကိုဖះလှူခိုင်းလိုက်တဲ့အချိန်မှာပန်းတွေဖះလှူဒန်းတဲ့စိတ်ကလည်းပြောင်းလဲပြောင်းရောအဲ့ငရဲနမိတ်တွေပျောက်ထွက်သွားတာဖះရဲ့အာယုန်တွေရတယ်ဖះကိုပန်းတွေလှူမယ်လှူမယ်လှူမယ်ဆိုတော့အာလောဘကအကျိုးပေးလိုက်တာ ဟောတေသွားတော့နှက်ပြတဲ့ရတာ အာလောဘကအယုတ်ပဲယင်နတ်ပြည်တက်ရတယ်နော်ဒါကြောင့်မို့နတ်ပြည်6ထပ်မှာသွားပြီးတော့အော်ကိုပြုတ်ခဲ့ဘူးတဲ့ဒါနတွေတချို့တလေကပြောတယ်ဘာသာကြားတွေကြတော့အရှင်မြတ်နတ်ပြည်တက်ပြီးနတ်မဖြစ်နိုင်ဘူးလားတဲ့တရားမင်းကလို့တခါကြတော့မြတ်စွာဘုရားကိုတရားဟောခိုင်းတယ်တရားဟောခိုင်းတဲ့အခါကျတော့တရားဟောပြီးတော့တရားနာပြီးနတ်ပြည်ပြန်သွားတာရှင်မောက္ကလန်က ကဲတရားမင်းကြီးတော့တကယ်ရောတရားတကယ်နာကျင်တာတကယ်ကြည်ညင်တာလားသိရမသိအောင်ငါလိုက်မယ်ဆိုပြီးတော့ရှင်မောက္ကလန်နောက်ကလိုက်သွားတာဟိုရောက်တော့သူကဥယျာဉ်ကြီးထဲမှာပျော်ပါလို့ရှင်မောက္ကလန်တွေ့ဟာဟာရှင်ဖျဘလို့ကြွလာတခါကြီးစောစောဖျားစီကနာသွားတဲ့တရားလေးပြန်နာကျင်လို့ပြန်ဟောပေးပါခေါင်းကုန်တရားကမေ့သွားပြီတဲ့ဘယ်တရားနာခဲ့ရမှမသိဘူးခင်ဗျားပဲစောစောတော့က ဖရာစီကနေတရားနာကျင်လုံးတော့မြတ်စွာဘုရားဒီလောက်လောက်များနေတာကိုဟောပါဟောပါအရှင်ဘုရားတရားဟောပါပဲလောက်ပြီးတော့အခုကြတော့မေ့ရမလားပြန်ဟောပြန်ဟောဆိုတော့လေတရားမပေါ်မပေါ်တော့အရှင်ဘုရားလာပါတပည့်တော်ရဲ့ဗိမာန်ကြီးပြသမ်းပါအောင်မယ်ဝေဇယန္တာနန်းပြတ်တက်ကြီးကိုလိုက်ပြအခန်းပေါင်းကဘဏ္ဍထောင်ရှိတယ်ဘုရားတခန်းတခန်းကနတ်သမီးပေါင်းဘလောက်ကြည်သမ်းပါအောင်ဘုရားဆိုပြရင်းနဲ့စဉ်းစားတာခေါင်းကုန်စဉ်းစားလေတရားကမပေါ် မပေါ်တော့ရှင်မောက္ကလန်လည်းဒကာကြီးတရားပြန်ဟောလေဩကြည်သားမအောင်ရှင်ဗျာပြတ်တကြီးလိုက်ပြရင်ပြရင်နဲ့ကြည်ခိုင်းတာစင်သာစင်သာလို့ကမပေါ်အဲ့ဒီကြမှာရှင်မောက္ကလန်ကမြတ်စွာဘုရားလာဒုက္ခပေးပြီးတော့ဒီလိုလောက်ရမလားဆိုပြီးတော့တခါတဲ့တကောတော်နဲ့ချိန်မနဲ့ညှက်ပြီးဝေဒယန္တာပြတ်တကြီးရံပြက်တာ နတ်သမီးတွေကြောက်လွန်းလို့အမလေးရှင်ဖျားမလုပ်ပါနဲ့ဖျားမလုပ်ပါနဲ့ဖျားဆိုအကုန်လုံးអော်ကြဟစ်ကြတော့မှကြောက်လန့်ပြီးအဲ့ကြမှာတရားပြန်ပေါ်လာတာအာရှင်မြတ်တရိယာပါဗျာတဲ့အရှင်မြတ်ဒီတရားတပြီတော့ပြန်ဟောပြီးတော့တော်ပါတော့ဖေဟာဆိုတော့မှအဲ့ဒါအဲ့ဒီတရားပြန်ပြီးတော့ပြောပြတယ်မြတ်စွာဘုရားဒီတရားတပြီတော့ဟောလိုက်ပါတယ်ဖေဟာဆိုတော့မှတခါကြီးမေးလျော်နေလို့လာ၆ပေးတာပါတဲ့နော်အဲ့တော့နတ်သမီးတွေကမေးတယ်တဲ့ အရှင်တရားမင်းနဲ့လူပြည်သွားသွားပြီးတော့သွားသွားပြီးတော့ရှ िख ိုးနေတဲ့ဖះဆိုတာအဲ့ပုဂ္ဂိုလ်လားလို့မေးတယ်တဲ့ကဲရှင်မောက္ကလန်လားဖះလားတော့နတ်သမီးတွေမသိဘူးအဲ့တော့အဲ့ဒီနတ်သမီးတွေဘယ်နဲ့လုပ်ပြီးဗုဒ္ဓဘာသာဖြစ်မှာလဲဆိုလိုတာနော်အဲ့တော့ဒါနပြုရင်အလှအတန်းတွေကိုအာယုံပြုပြီးတော့သိရင်ခရိယန်ရောမွတ်စလင်ရောဗုဒ္ဓဘာသာရောဘယ်သူမှဆိုဒါနဆိုတဲ့အာလောဘစိတ်နဲ့ လှူခြင်းတန်းခြင်းနဲ့စိတ်တွေနဲ့သိရင်နတ်ပြည်တက်တယ်ဒါသဘာဝတရားနော်ငါတို့ဗုဒ္ဓဘာသာမှာနတ်ပြည်တရားတော့ဟိုဘာသာအာငရဲရောက်တာမရှိဘူးလောဘနဲ့သိရင်ဗုဒ္ဓဘာသာဖြစ်ဖြစ်အခြားဘာသာဖြစ်ဖြစ်လောဘနဲ့သိရင်ပိဋ္ဌာဘုံကိုသွားမှာအဲ့ဒါသဘာဝပဲအလောဘနဲ့သိရင်ဘယ်ပုဂ္ဂိုလ်ဘယ်လူမျိုးမဆိုနတ်ပြည်၆ထပ်မှာတက်တယ် မာနာကြီးကြည့်လေဗုဒ္ဓဘာသာမမဟုတ်ဘဲနဲ့လိုက်ဖြက်နေတာပဲမာနာကြီးဟုတ်တယ်မဟုတ်လားနတ်ပြည်6ဌာမအမြင့်ဆုံးနတ်ပြည်မှာဖြစ်ရတယ်အဲ့ဒါဘာကြောင့်လဲအာလောဘလှုပ်ခဲ့တန်းခဲ့လို့အဲ့ဒါကြောင့်မို့ဒေါသတဲ့ဒေါသနဲ့သေရင်ကြတော့ဘယ်ကိုသွားရမလဲအာဒေါသေနာနိတယေနာဟောတိအာဒေါသနဲ့သေရင်တော့ငရဲဘုံမသွားရဘူးဒေါသနဲ့သေရင်ငရဲဘုံသွားရမယ် ဒေါသနဲ့ရာသေးတတ်မယ်ဖြတ်မယ်ကိုယ်ခန္ဓာကိုယ်ဝေဒနာနှိပ်စက်လို့ဩကဲကြပါအောင်ယူကြပါအောင်အော်ဟစ်ဒေါသကြီးနဲ့သေးငရဲဆင်းတာပဲဘာကြောင့်လဲသူ့ရဲ့နောက်ဆုံးစိတ်ကဒေါသစိတ်ကြောင့်ဒေါသစိတ်နဲ့သေးရင်ငရဲဘုံဆင်းကိုဆင်းတာပဲသူများနှိပ်စက်လို့သေးတယ်ဒေါသချောင်းချောင်းထွက်ပြီးတော့ငါမနိုင်လို့တာခံရတာကွာမင်းကငါပြန်တတ်ချင်တယ်ဆိုတော့အဲ့ဒီဒေါသစိတ်နဲ့သေရင်ငရဲဘုံဆင်းမယ်ဒါနောက်ဆုံးစိတ်နော် ပုထုဇဉ်တွေရဲ့တန်တမ်းမှာလောဘနဲ့သေးပိတ်တာဘုံဆင်တယ်ဟောဒီဒေါသနဲ့သေးရင်ငရဲဘုံကိုဆင်ရတယ်အာဒေါသနဲ့သေးရင်နတ်ပြည်6ထပ်သွားရတယ်ဇံရရင်ဗြဟ္မဘုံတိတက်တယ်အာဒေါသနဲ့သေတဲ့ပုံကိုများကြတော့မေတ္တာကမ္မထာနဲ့စီဖြံပြီးနေတဲ့ပုံကိုအဲ့ဒီပုံကိုတွေကြတော့အခုဒါနတွေထက်သာတယ် ဒါနာတရားတွေထက်ကိုဟာဒီမေတ္တာကမ္မထမ်းကြီးကပို့ပြီးတော့အားကောင်းပါတယ်ပို့ပြီးတော့ตาပါတယ်တဲ့ဒါကြောင့်မို့မေတ္တာကကျတော့ဘယ်ထိပို့နိုင်လဲဆိုဇံရရင်ဩဗြဟ္မပြည်ထိပို့နိုင်တယ်အာဒေါသဆိုတဲ့မေတ္တာတရားကဗြဟ္မပြည်ထိသွားပြီးတော့ကို ပို့နိုင်တယ်အဲ့ဒါကအာဒေါသမေတ္တာတရားနဲ့သေလို့ရှင်ဘာသာမချလူမျိုးမချအလုံးဟာနတ်ပြည်၆ဓာတ်ဗြဟ္မ20တက်မှာပဲ မေတ္တာတရားတွေနဲ့မေတ္တာဇံတွေရအောင်ကျင့်နေတဲ့ပုံကိုယ်တွေမေတ္တာတရားတွေလုပ်နေတဲ့ပုံကိုယ်တွေသေတဲ့အခါကျတော့ဇံမရရင်နတ်ပြည်၆ထပ်ကိုရောက်တယ်တဲ့အဒေါသနဲ့သေလို့ဒေါသနဲ့သေရင်တော့ငရဲပြည်ကိုဆင်းရတယ်နော်မောဟတဲ့နော်အာမောဟေနာတိရသနာယောနိယာနာဟောတိတဲ့ အမောဟရှိမယ်ဆိုရင်တော့တလိษံဘုံမသွားရဘူးမောဟရှိမယ်ဆိုရင်တော့မောဟနဲ့သိရင်တော့တလိษံဘုံကိုသွားရမယ်တွေးဝေးတဲ့မောဟတေဂနာနေကြတော့တရားမရှုတတ်တဲ့ပုံကိုယ်တွေကဘာဖြစ်လဲရှောက်တွေးဩမျောပြီးတွေး ကိုသွားခဲ့ဘူးတဲ့နေရာတွေကိုရောက်ခဲ့ဘူးတဲ့နေရာရှောက်သွားနေတာအာယုံထဲမှာကိုကရှောက်ပြီးတော့တောတွေတောင်တွေသစ်ပင်တွေဩတခါတည်းကိုမြင်ဘူးတဲ့နေရာတွေကိုရောက်ဘူးတဲ့နေရာတွေအဲ့ဒီတောတွေတောင်တွေသွားရင်းနဲ့တချို့တလေကြတော့ကိုရဲ့ခြံကြီးတွေကိုပိုင်တဲ့နေရာကြီးတွေအဲ့ဒီထဲမှာသစ်ပင်တွေရှိတယ်သစ်သီးလေးတွေရှိတယ်တချို့တလေက အဲ့ဒီအသီးလေးတွေတဲ့သွားဆွဲပြီးတော့အဲ့ဒီမှာပိုးကောင်လေးတွေသွားဖြစ်တယ်မောဟစိတ်ကဥတည်ပြီးတော့သေလိုက်သည့်အတွက်တလိ္ဆံဖြစ်တာမောဟကဥတည်လိုက်သည့်အတွက်တချို့တလေကြတော့ငှက်တွေကြက်တွေငါးတွေလိတ်တွေဩရေပြင်းကြီးမြင်ပြီးရေထဲကငါးတွေဖားတွေလိတ်တွေသွားတွေ့အဲ့ဒီထဲမှာ သေလဲသေလိုက်ရောအဲ့ဒီမောဟစိတ်နဲ့သေလိုက်လို့ငါတို့ဖားတို့တလိဆန်းတို့ကြက်တို့ငှက်တို့သွားပြီးတော့ဖြစ်ရတယ်မောဟရဲ့အကြောင်းကြောင့်တလိဆန်းသွားဖြစ်တာနော်မောဟကြောင့်တလိဆန်းခန္ဓာရတာကအကျိုးတရားမောဟစိတ်ကနေပို့လိုက်တာနော်လောဘစိတ်ကအကြောင်းတရားပိတ်တာဘုံကို ရောက်တာကအကျိုးတရားဒေါသစိတ်ကအကြောင်းတရားဟော ငရဲဘုံကိုရောက်တာကအကျိုးတရားငရဲဘုံသွားပြီးငရဲသားကြီးသွားဖြစ်ရလောဘအလောဘအကြောင်းကြောင့်နတ်ပြည်6ထပ်ကိုရောက်ရတယ်အာဒေါသအကြောင်းကြောင့်နတ်ပြည်6ထပ်နဲ့ဇံရရင်ဗြဟ္မပြည်ရောက်ရတယ်အဲ့ဒါကအကျိုးတရားဝိပဿနာဉာဏ်နဲ့တဲ့အာမောဟတေဃာနာနီရောက်တော့အခုတရားနာထားတဲ့ပုဂ္ဂိုလ်တွေတရားကိုကျင့်ထားတဲ့ပုဂ္ဂိုလ်တွေကတေဃာနာနီကျတော့ तू ကရှုတတ်တယ် နော်ဘလို့ရှုတာလဲဆိုတော့ဩရုပ်တရားတွေပူလိုက်တောင်းလိုက်တင်းလိုက် ထုံလိုက်ကျင်လိုက်ကြိုက်လိုက်ပေါ်လာတဲ့အခါကျဩဒီရုပ်သဘောတွေဟာမမြဲတဲ့အနိစ္စပါလားမမြဲတဲ့အနိစ္စပါလားဩပူတလှထုံတလှကျင်တလှကြိုက်တလှအမျက်မပြတ်ဒလသဖောက်ပြန်ပြောင်းလဲပျက်စီးပြီးနှိမ့်ဆက်နေလို့ဒါကိုဘုရားကဒုက္ခလို့ဟောပါလား။အော်ပူလိုက်တောက်လိုက်တင်းလိုက်ထုံလိုက်ကျင်လိုက်ကြီးဟာ မပူပါနဲ့မထုံပါနဲ့မကျင်ပါနဲ့လို့အမိန်ပေးလို့မရပြောလို့မရတာအော်အနတ္တသဘောပါလားလို့ယုတ်တရားရဲ့အပေါ်မှာအနေဆာရဲ့လက္ခဏာဒုက္ခရဲ့လက္ခဏာအနတ္တလက္ခဏာစိတ်တွေနံတရားတွေရဲ့အပေါ်မှာလည်းအနေဆာဒုက္ခအနတ္တအဲ့ဒီလိုများနာဆင်ခြင်သုံးသပ်ပြီးတော့နေလိုက်ရင်အဲ့ဒါအာမောဟဉာဏ်ပညာနတ်ပြည်6ထပ်ကိုလည်းရောက်နိုင်တယ်မတရားဖို့တရားကိုလည်းရနိုင်တယ် အမောဟဉာဏ်ပညာလေးနဲ့သေလိုက်တဲ့ပုံကောများကြတော့နတ်ပြည်၆ထပ်ကိုလည်းဖြတ်ဆိုအဲ့ဒီအချိန်မှာသေပြီးတော့ရောက်နိုင်တယ်အဲ့ဒီအမောဟဉာဏ်ပညာနဲ့အနိစ္စဒုက္ခအနတ္တလက္ခဏာရှုလို့နတ်ဖြစ်တာကနောက်ကြအောင်ပဲတဲ့သောတာပန်နဲ့သဂရာဂန်နဲ့အနာဂန်နဲ့ယဟန္တာတွေကအရင်ဖြစ်နိုင်တယ်အဲ့ဒါအမောဟကအကျိုးကျေးဇူးပြုလိုက် မောဟကအကျိုးကျေးဇူးပြုလိုက်ရင်တော့တလိษံဘုံကိုသွားတယ်တွေးတွေးဝေးဝေးနဲ့သေရလို့ခွေတွေကြောင်တွေကြက်တွေငှက်တွေအဲ့ဒါမောဟအာကြီးလို့တလိษံဘုံကြီးရောက်တာအာမောဟအာကြီးရင်နတ်ပြည်6ထပ်ကိုလည်းရောက်နိုင်တယ်သောတာပန်သဂရာဂံအနာဂံယဟန္တာကြီးတွေလည်းဖြစ်နိုင်တယ်ဟောတချို့သောပုဂ္ဂိုလ်တွေတေခာနာတိလေးကြမှာတခါတည်းတမတိတိယဟန္တာဆိုတာယဟန္တာဖြစ်ပြီးမှပြိဋိနိဗ္ဗာန်ပြုသွားတာ သေခါနာနီအချိန်လေးကြမှာနော်တချို့တလေနတ်ပြည်ဖြစ်တယ်အဲ့ဒီဖြစ်ခါနာနီအချိန်လေးကြမှာသောတာပန်တရာဂံအနာဂံဖြစ်တယ်ဘာလို့လဲအဲ့ဒီဝိပဿနာနဲ့ရှုသေးလို့ဒီယုတ်တရားတွေနံတရားတွေပေါ်မှာဝိပဿနာရှုလိုက်တော့သားဆွဲသမီးဆွဲအိုးဆွဲအိမ်ဆွဲငါဆွဲဆိုတဲ့အစွဲတွေဒိဋ္ဌိတွေအကုန်ပြုတ်သွားတာဝိပဿနာဉာဏ်ကြီးနဲ့ဆင်ခြင်လိုက်ပြီးတော့ပွားများပြီးတော့လှုပ်လိုက်လို့တဲ့နော်အဲ့ဒါကြောင့်မို့ အဲ့ဒီပုဂ္ဂိုလ်တွေဟာသေလွန်တဲ့အခါကျတော့နတ်ပြည်ဗြမပြည်နောက်ဆုံးနိဗ္ဗာန်ထိရနိုင်တယ်ကောင်းတဲ့အကျိုးတရားတွေလှုပ်လို့အာလောဘကြောင့်အာဒေါသကြောင့်အာမောဟကြောင့်နတ်ပြည်ရောက်နိုင်တယ်ဗြမပြည်ရောက်နိုင်တယ်နိဗ္ဗာန်ထိလည်းရနိုင်တယ်လောဘတွေဒေါသတွေမောဟတွေကြောင့်မို့ငရေပိတ်တာတလိ္ဆံဆိုတဲ့အဲ့ဒီအပယ်လေးပုံကိုဆင်နိုင်တယ်နော်နောက်ပြီးတော့အထက်ကရာဆရာများဘာတွေထပ်ပြလဲတဲ့ အလောဘကြောင့်တဲ့အနာယောဂါကင်းခြင်းဆိုတဲ့အကြောင်းကိုရတယ်အလောဘကြောင့်အနာယောဂါကင်းတယ်လောဘကြောင့်အနာယောဂါများတယ်လောဘအာကြီးတော့အစာကျမ်းတာကိုတဲ့နော်ဟိုကလည်းမရှောင်နိုင်ဒီကလည်းမရှောင်နိုင် များများစားနော်အစာများတော့ဘာဖြစ်လာလဲယောဂါတွေများများဖြစ်တယ်တဲ့လောဘကြောင့်ယောဂါများတယ် အာလောဘကြောင့်အနာယောဂါกินတယ်။အော်လောဘသိမ့်မရှိတဲ့အခါကျတော့ဒါလေးစားတင်တာလေးလောက်စားမယ်လေတော်ပြီ။ကောင်းတော့ကောင်းတယ်ဒီလောက်ဆိုငါရမှအာလောဘအာကြီးတော့နောက်ဖြစ်မှနောက်ခံပေါ့။အဲတခါတည်းစားတယ်တောက်တယ်။အဲ့ဒီလိုစားလိုက်လို့တောက်လိုက်လို့ခန္ဓာကိုယ်ကြီးမှာ အနာတွေဖြစ်ရတယ်ယောဂါတွေဖြစ်ရပြီတဲ့အဲ့ဒါကြောင့်မို့ အနာတွေပေါ်ခြင်းယောဂါတွေပေါ်ခြင်းဒီဘာကြောင့်လဲလောဘကြောင့်တပည့်တော်တော့ကြမ်းပါတယ်အသက်80 90ရတာတော့မှဒေါင်းထောင်မြေလို့အဲ့ဒါအာလောဘကြောင့်တဲ့နော်စားသင့်တာစားနေသင့်တာနေအဲ့ဒီလိုတခါတည်းလောဘသိမ့်မရှိတဲ့အကြောင်းကြောင့်ချမ်းသာတဲ့ကြမ်းကြမ်းမာမာနေရတဲ့ဘဝကိုရတယ်နော်လောဘအာကြီးရင် ကြာမာရင်ချိုးယွင်းမယ်နော်အာလောပါတယ်အာကောင်းရင်ကျမ်းမာရေးတွေကောင်းမယ်တဲ့နော်နောက်ပြီးတော့အာဒေါသတဲ့အာဒေါသဆိုတဲ့မေတ္တာအာကောင်းရင်အရွယ်တင်တယ်မေတ္တာတွေနာနာပို့နေတဲ့အခါကျတော့ဒုက္ခနာကိုကြိလိုက်တာနဲ့ပြုံးလို့ကြည်လို့အဲ့ဒါအာဒေါသကအကျိုးပေးတော့ ဩသူ့ကြည့်လိုက်ရနုလိုက်တာနုမှာပေါ့ဟိုကမေတ္တာကြီးပဲလှိမ့်ပို့နေတာမေတ္တာတရားနဲ့နေတာနော်မေတ္တာတရားနဲ့နေတဲ့အခါကျတော့အရွယ်တွေတင်းတယ်ရုပ်ရည်တွေနှုတယ်နော်လှပလာတာဗောတဲ့အဲ့တော့လှခြင်းရင်ဘာလို့ ਆ မှာလဲမေတ္တာနာနာဥစဉ်တို့တွေပို့နော် မေတ္တာနန္ဒာပို့တဲ့အခါကျတော့အိုးမျက်နာမြင်တာနဲ့လူတိုင်းကချစ်ခင်တယ်လူတိုင်းကသနာတယ်ကိုယ့်ကိုတွေ့ရင် စကားပြောခြင်းနဲ့ဆိုခြင်းနဲ့အဲ့ဒါပါလေမေတ္တာကြောင့်အဲ့ဒါကြောင့်မေတ္တာအားကောင်းတဲ့ပုဂ္ဂိုလ်ကအမြဲတမ်းကြည်လင်တယ်လို့အရွယ်တွေတင်တယ်တဲ့နော်ဒေါသအားကြီးတဲ့ပုဂ္ဂိုလ်ကြတော့အရွယ်အိုမင်းလွယ်တယ်တဲ့မျက်နှာကြီးကြရတော့အိုးမကြည့်ကျင်ဘူးသူမျက်နှာကြီးကြရတော့ဒေါသလွှမ်းနေတာ တစ်ချက်မြင်လိုက်တာနဲ့ဘေးလှဲ့သွားတာကြည့်ရတာလဲအိုသားလာတာရုပ်ကြီးကလဲကြမ်းလာတာအမြဲတမ်းဒေါသတွေဟိုထက်ကလေးဆိုဒေါသဖြစ်ထက်ကလေးဆိုဒီဒေါသဖြစ်အဲ့ဒီလိုဒေါသတွေကြမ်းနေတဲ့ပုဂ္ဂိုလ်ကအိုလွယ်တယ်နော်ဒေါသတွေကြမ်းဒေါသတွေအာကြီးလို့ဒေါသအရင်အမြက်ကအကြောင်းပြုတ်လိုက်တော့ခန္ဓာကိုယ်ကြီးတွေအိုလွယ်တဲ့နော်ရုပ်ဆိုးတဲ့အကျိုးကြီးတွေကိုလာပေးတယ်အဲ့ဒါကအကျိုးတရား မေတ္တာပေါ်ခြင်းဆိုတဲ့အာဒေါသဆိုတဲ့အကြောင်းကြောင့်ရုပ်ရည်တဲ့ကြည်လင်ခြင်းဆိုတဲ့အကျိုးတရားတဲ့နော်အာဒေါသကြောင့်နော်ရုပ်ရည်တွေကြည်လင်တဲ့တောက်ပါတယ်အာမောဟကြောင့်အသက်ရှိခြင်းအကြောင်းတရားမောဟကြောင့်အသက်တိုးတယ်မသိတဲ့အခါကျတော့ဒါစားအမှန်လည်းမသိမစားအမှန်လည်းမသိဘူးစားတရားစားတာလေရောက်ကိုဂျပန်ကမြန်မာပြည်လာပြီးတော့သူတေသနာလုပ်တော့တဲ့မြန်မာလူမျိုးတွေအရန်အသက်တိုးခြင်းအကြောင်းက ဩတစ်ပင်တွေစိုက်တဲ့အခါကျတော့လဲထဲ့တဲ့မြေစီမြေဩလွာတွေကလည်းအကုန်လုံးအန္တရာယ်ရှိမှန်းလည်းမသိဘူးမရှိမှန်းလည်းမသိဘူးရောင်းဝယ်ဝယ်ပြီးထဲ့တာပဲထွက်လာတဲ့အပင်စားတယ်အဲ့ဒီတော့အဲ့ဒီမြေစီမြေဩလာတွေလုတ်တဲ့ဟာတွေကသူတို့အခုပြောတဲ့အသက်တော်ကြောင်းဟာတွေအဲ့ဓာတွေကနေကယ်တွေနဲ့လှုပ်ထားတဲ့ဟာတွေဖြစ်နေတော့အဲ့ဒီကနေမှပွင့်လာတဲ့အသီးပွင့်နေအဲ့ဓာတွေပြန်စားတော့အခုကင်းစားတွေအဖြစ်များတယ်အသက်တွေတိုးတယ်တဲ့အဲ့ဒါအာမောဟကြောင့် အော်ဒါတွေကိုဒီလိုစားသင့်လားမစားသင့်လားစိုက်သင့်လားမစိုက်သင့်လားမသိဘူးမသိတဲ့အခါကျတော့အဲ့ဒီမှာနေစားကြတယ်စိုက်ကြတယ်လှုပ်ကြတယ်အဲ့ဒါတွေစားတော့အသက်တွေတိုးတယ်တဲ့နော်မောဟကြောင့်အသက်တွေတိုးတယ်အာမောဟကြောင့်အသက်တွေရှည်ရတယ်ဉာဏ်ပညာနဲ့ဩဒါစားသင့်ပါလားဒါမစားသင့်ပါလားဒါကဒီလိုလှုပ်သင့်ပါလားမလှုပ်သင့်ပါလားလို့ ပိုင်းခြားပြီးတော့သိတဲ့ပုံကိုများကဆင်ញင်သုံးသပ်ပြီးတော့စားတဲ့ပုံကိုများကအသက်ရှည်တယ်တဲ့နော်တွေ့ရစားသေးသေးချာချာမဆင်ញင်သေးချာမသုံးသပ်မမင်းများတဲ့ပုံကိုတွေကတော့ဟောဘာဖြစ်တော့အသက်တွေတိုးတယ်နော်နောက်ပြီးတော့အလော အလောဘကနောက်ထပ်ဘာတွေထပ်ပြီးတော့ပေးနိုင်သေးလဲဆိုတော့စီစိန်ဥစ္စာယတနာပေါ်များခြင်းအကြောင်းရင်းဖြစ်တယ် လှူတဲ့လူကလှူတဲ့ချမ်းသာလေးပဲတဲ့လှူလို့ဆင်းရဲသွားတယ်ဆိုတာတခါမှမရှိဘူးတဲ့မြတ်စွာဘုရားနော်အသင်ပေါနာတဲ့သာသနာမြန်လှူလို့တန်းလို့မြန်မွဲသွားတယ်ဆိုတဲ့လူဟာငါခုဆင်ញင်ကြည့်လိုက်တာနော်ဒီစက္ကန့်ပိုင်းလေးကိုဆင်ញင်ကြည့်လိုက်တာ60နဲ့2ကဘာလောက်ငါဆင်ញင်ကြည့်လိုက်တာမွဲသွားတယ်လူတယောက်မှမရှိဘူးတဲ့လှူလို့မွဲတယ်လူတယောက်မှမရှိဘူးတဲ့ နော်မလှူခြင်းမတန်းခြင်းလို့အဲ့ဒီမလှူခြင်းမတန်းခြင်းနဲ့မစ္စေဓကြောင့်သာလင်အဲ့ဒီလောဘကြောင့်သာလင်ဥစ္စာစည်းသိမ်းရှားပါခြင်းဖြစ်တယ်မပေးခြင်းမှုမပေးခြင်းမှုဆိုတော့အဲ့ဒီအာလောဘကြောင့်ဆင်းရဲတာတဲ့မပေးခြင်းမှုဆိုတော့စိတ်ကြောင့်ဆင်းရဲတာပေးခြင်းနဲ့လှူခြင်းနဲ့တန်းခြင်းနဲ့လို့အဲ့ဒီစိတ်တွေရှိနေသမျှအဲ့ဒီပုဂ္ဂိုလ်ဒီစီစိန်ဥစ္စာတိုးပွားခြင်းရဲ့အကြောင်း စိတ်တဲ့ဥစ္စာယရနာတွေရတယ်ဘဝတစ်ခုမှာချမ်းသာတယ်အဲ့ဒါအတိတ်ကအကြောင်းဟိုတုန်းကဌာနတွေပြုခဲ့လို့မွေးကြတဲ့ကွာချမ်းသာတဲ့မိသားစုတွေသွားမွေးတာနော်အဲ့ဒါကြောင့်မို့ဒီဘဝမှာလှူနေတဲ့ပုံကိုယ်တွေလည်းလှူရင်းလှူရင်းလှူရင်းနဲ့ဟောတစတစနော်လှူရင်းလှူရင်းနဲ့ပဲပေါ်လာတာဦးဇင်းတို့ကိုယ့်ဘဝကိုပြန်သုံးသပ်ကြည့်တယ် ဦးသိန်းကအလှူဒန်းအယောင်းဝါသနာပါတယ်ရောက်တဲ့နေရာလှူတာဩ88အရေးခင်းဖြစ်တုန်းကတရားတော်မတွေလူတွေထောင်နေချီစာဝနေရတွေကြက်တဲ့ကြောင်းတဲ့တန်ဃာတွေဆွန့်ညံကွညံနေလာတော့ဦးသိန်းကအကုန်လိုက်စုတခါတည်းတန်ဃာတော်တွေကလူငွေခံအဲ့ဒီငွေနဲ့တခါကြီးတွေအပ်ပြီးတော့ချက်ပေးကြပါဒီနေ့စန္ဒတင်အဲ့ဒါအသားဟင်းနဲ့ဘူးစည်းနဲ့ဝတ်သားနဲ့အလိုနဲ့ ကြက်သားနဲ့တပြွန်ချက်အဲ့ဒါကိုလှူတာလူတွေကိုအဲ့ဒါမျိုးကြီးတွေចောင်းပေါက်ကနေပြီးတော့လာသမျှလူတွေလှူတယ်။အော်တိရိလင်္ကာရောက်တဲ့အခါရောက်တော့တိရိလင်္ကာမြို့ပေါ်မှာဆွန့်ခန္ဓာဆိုဦးစင်းရဲ့ဂျာမန်ဘုန်းကြီးရဲ့နှစ်ပါးပဲရှိတယ်။မနဲ့မိုးလင်းတာနဲ့မြို့ပေါ်မှာဆွန့်ကန်ထွက်သူတို့ဒီမှာဆွန့်ခန္ဓာဘုန်းကြီးကမရှိဘူးလေ။ကြောင်ပိုစုံးမဲ့စားကြတာ။အဲ့တော့ဘုန်းကြီးကိုဟာမူတူလို့ခေါ်တယ်။အဲ့ဒါဆွန့်ခန္ဓာပိန္ဒပါတ္တ ပိဏပါဒဟမုဒရုပိဏပါဒဟမုဒရုဆိုပြီးတော့ဥစဉ်ဆွမ်းငံသွားရင်ကားတွေနဲ့တခါတည်းဆင်းလောင်းညအဲ့ဒါတပိတ်ကလည်းပြည့်လွယ်အိတ်ကလည်းထဲ့သွားသေးတယ်တပိတ်ထဲကပြေးတာတွေလွယ်အိတ်ထဲထဲအဲ့နာအိတ်တိန်ကိုပေးထားပြီးတော့ကြောင်းသွားပြီးတော့လှူပေးပါဆိုပြီးတော့အဲ့နာမှာမကုဒါရမအကြောင်းနဲ့ဒီဘက်ကနလန္ဒာကအကြောင်းကတန်ဃာတော်တွေအဲ့ဓာတွေဥစဉ်ဆွန့်ခံလို့ရတာတွေလိုက်ပြီးတော့မနေ့တိုင်းလှူတာ အဲ့လိုလှူဒန်းတဲ့အကျိုးတွေအခုမြန်မာပြည်ပြန်ရောက်တဲ့ရောက်တဲ့နေရာတွေမှာတန်ဃာတွေလိုက်ဆွန့်ကတ်တယ်နော်အခုဆင်းရဲတဲ့နေရာတွေမှာလိုက်ပြီးတော့ဥစဉ်လှူဒန်းတယ်အဲ့ဒါအကုန်လုံးကိုယ့်ရဲ့ရရှိလာတဲ့အလှငွေကြေးဟာအကုန်လုံးလိုက်ပြီးတော့လှူဒန်းလှူဒန်းလောက်တဲ့အခါကျတော့ဘယ်နေရာသွားသွားပေါ်တာပဲအစားတောက်နေတိုင်းဘာမှမစင်ရဘူးဘာလို့လဲဒါနာအားကောင်းလို့ဦးဇင်းမဲဘုံရောက်တာတော့ အဲ့မှာရှိတဲ့ဥစဉ်ပြောဒီမှာတော့ဆုံးကွန်ရှားတယ်ဥစဉ်တပည့်တော်ရောက်ရင်ခဏပဲပေါ်သွားမှာဘာလို့လဲဥစဉ်ကယုံတယ်ဥစဉ်ဘဝမှာအမြဲတမ်းအလှူဒန်းနေအမြဲတမ်းလှုပ်တယ်ငငယ်တော့ကကိုရင်ဘဝဆိုလို့ရှိရင်လဲအခြားသိလှူတရားမရှိရင်ဘာလုပ်လဲဆွမ်းကန်သွားတယ်ပြန်ရောက်ရင်အဲ့ဒီတပိတ်လိုက်ဖះဆွတော်ကတ်တပိတ်လိုက်ဖះဆွတော်ကတ်ပြီးမှအဲ့ဒါမိတ်ဆွေတငယ်ချင်းတွေကဲရှင်ဖះတို့ဖုံးပေးကြပါရှိတာလေးလှူပြီးကိုယ်တိုင်ဖုံးပေး အဲ့ဒီလိုဒါနတရားတွေအမြဲတမ်းလှုပ်တဲ့အခါကြတော့အဲ့ဒီမှာဘယ်မှာပဲနေနေဒါနအားကောင်းတဲ့ပုဂ္ဂိုလ်ကမဆင်းရဲဘူးတွက်ကြည့်ဦးဇင်းတို့တရားတော်မတွေလည်းအခုအရင်တော့ကနည်းနည်းလှူနိုင်နည်းနည်းချမ်းသာတာများများလှူနိုင်များများချမ်းသာလားလှူလို့မွဲသွားတယ်ဆင်းရဲသွားတယ်ဆိုတာမရှိဘူးတဲ့လှူလေချမ်းသာလေးပဲတဲ့နော်လှူလေတိုးတက်လေးပဲလှူလေချမ်းသာလေးပဲတဲ့ဒါကြောင့်မို့အာလောဘဆိုတဲ့အကြောင်းတရားက စီစဉ်ဥစ္စာယရနာဒိနဲ့ပြည့်စုံခြင်းဆိုတဲ့အကျိုးတရားကြီးကိုပေးတယ်တဲ့လောဘအာကြည်ခြင်းကတော့ဆင်းရဲခြင်းမွဲခြင်းကို အကျိုးတရားကိုရစေတယ်တဲ့နော်နောက်ပြီးတော့အာဒောတာတဲ့မိတ်ဆွေများနဲ့ပြည့်စုံခြင်းအကြောင်းမေတ္တာအားကောင်းတဲ့ပုဂ္ဂိုလ်ကလူတိုင်းကခင်ကျင်တယ်တဲ့မေတ္တာအားကောင်းတဲ့ပုဂ္ဂိုလ်အဲ့တော့မိတ်ဆွေတွေပေါ်တယ် ဒေါသအာကြီးတဲ့ပုံကောကြတော့မိတ်ဆွေမရှိဘူးတဲ့မိတ်ပြက်ချင်းအာဒီလူဒေါသကြီးတဲ့ထက်ကလေးဆိုဒေါသကြီးပဲကွာသူနဲ့ကိုပေါင်းရတာကိုအစင်မပြေတော့ဘူးဆိုတော့မိတ်ဆွေတွေအကုန်ပြက်စီးတယ်ဒေါသအာကြီးရင် မိတ်ပြက်ချင်းရဲ့အကြောင်းမေတ္တာတွေအားကောင်းရင်မိတ်ဆွေတွေပေါ်များခြင်းရဲ့အကြောင်းတဲ့နော်အာမောဟအဖက်ဖက်ပြည့်စုံခြင်းရဲ့အကြောင်းအာမောဟနောက်တစ်ခုက ဉာဏ်ပညာတွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာအရာရာမှာအကုန်လုံးပြည့်စုံတာပဲတဲ့ဘာလို့လဲဆိုတော့ तू ဉာဏ်ပညာတတိနဲ့ तू အလုတ်လောက်တာကို အလုတ်လောက်တော့စီစိန်ရှာမလားပညာရှာမလားဥစ္စာရှာမလားစီစိန်ဥစ္စာပညာတွေရှာလို့ရတယ်တရားတွေရှာလို့ရတယ်ဘာကြောင့်လဲအာမောဟကြောင့်တဲ့ဉာဏ်ပညာကြောင့်မောဟအာကြည့်တဲ့ပုဂ္ဂိုလ်ကြတော့အဖက်ဖက်ကမပြည့်စုံခြင်းရဲ့အကြောင်း မောဟလွှမ်းထားတော့ကောင်းမှမသိဆိုးမှမသိလှုပ်ချင်အောင်လှုပ်တော့အကုန်လုံးရှုံးပညာလည်းမတတ်ဥစ္စာလည်းမရှိစိတ်သိမ်းလည်းမရအကုန်ပျက်စီးခြင်းရဲ့အကြောင်းနော်နောက်ပြီးတော့အာလောဘတဲ့ကာမဒုက္ခံလိကနုယောဂရှောင်ကျင်ခြင်းရဲ့အကြောင်းလိုချင်မှုလောဘမရှိတဲ့ပုဂ္ဂိုလ်ဟာကာမဂုဏ်အာယုံစည်းစိမ်တွေ तू မခံစားကျင်တော့ဘူးလောဘရှိလို့အဲ့ဓာတွေက ခံစားကျင်တာလောဘအာကြည်ရင်ကာမဒုက္ခံလိကအနုယောဂဆိုတဲ့စီသိမ့်နေနဲ့ပြောမှုတဲ့အာလောဘရှိတဲ့ပုဂ္ဂိုလ်ကအဲ့ဒါကိုရှောင်နိုင်တယ်အာဒေါသရှိတဲ့ပုဂ္ဂိုလ်ကအတ္တကိလမထအကျင့်တဲ့ခန္ဓာကိုယ်ပင်ပန်းဆင်းရဲကြောင်းအကျင့်ကြီးကိုအာဒေါသရှိတဲ့ပုဂ္ဂိုလ်ကမကျင်ဘူးဒေါသရှိတဲ့ပုဂ္ဂိုလ်ကကျင့်တယ်မိတ်ကြိတ်ပြီးတော့သူကဒေါသနဲ့ဖက်ပြိုင်ပြီးကျင့်ရတာဟုတ်အတ္တကိလမထနုယောဂဆိုတာက အဲ့ဒီပုဂ္ဂိုလ်တွေကဒေါသကြီးတဲ့ပုဂ္ဂိုလ်တွေကအဲ့ဓာတွေကိုကျင့်တယ်နော်ဒေါသအာဒေါသရှိတဲ့ပုဂ္ဂိုလ်ကအတ္တကိလမထမကျင်ဘူးတဲ့အာမောဟရှိတဲ့ပုဂ္ဂိုလ်တွေကတော့မစ္စည်းမပရိပရာအကျင့်ကိုကျင့်တယ်တဲ့မောဟအာကြီးတဲ့ပုဂ္ဂိုလ်ကမစ္စည်းမပရိပရာလမ်းမဂ်ခင်၈ပါးလမ်းကြီးကို မောဟအာကြီးတဲ့ပုဂ္ဂိုလ်ကမဂ်ခင်၈ပါးအကျင့်လမ်းကြီးကိုမကျင့်ပါဘူးမောဟ အာမကြီးမှသာလျင်မဂင်ရှစ်ပါးအကျဉ်လန်းကိုကျင့်တယ်နော်ဒါအထကထာအကုန်လုံးအထကထာဆရာတော်ဘုရားတွေကလောကကြီးနဲ့ပတ်သက်ပြီးအကုန်ဖွင့်ပြတယ်အဖွင့်နေနော်အနိစ္စဒသနေနအာလောဘဟောတိတဲ့အနိစ္စကို မြင်အောင်သာကြည်နေစမ်းတဲ့လောဘတွေကင်းတယ်ဒုက္ခဒသနေနအာဒောသောဟောတိဒုက္ခကိုမြင်အောင် ရှုရင်ဒေါသကင်းတယ် အနတ္တဓတနေနာအာမောဟောတိအနတ္တဓတနေနာအနတ္တအနတ္တကိုမြင်မယ်ဆိုရင် အာမောဟဉာဏ်ပညာတွေဖြစ်တယ်မောဟတွေပျောက်သွားတာအနိစ္စတရားတွေရှုနေရင်လောဘတွေပျောက်သွားတယ်ဒုက္ခတရားတွေရှုနေရင်ဒေါသတရားတွေပျောက်သွားတယ်အနတ္တတရားတွေကို ရှုနေရင်မောဟတရားတွေပျောက်သွားလိမ့်မယ်တဲ့ဒါကြောင့်မို့ဦးဇင်းတို့တရားဓမ္မတွေဒီနေ့ဒီဟိတ်6ပါ အကြောင်းတရားအကျိုးတရားကိုအခု နောက်ဆုံးအခုယုံနာအကြောင်းအကျော်ဉာဏ်လေးခုနဲ့ဦးဇင်းဝိပဿနာဉာဏ်နဲ့ပြန်သွင်းပြမယ်အဲ့တော့ဦးဇင်းတို့ဒကာဒကမတွေရဲ့စိတ်တန်တန်မှာအခု လောဘမရှိဘူးလားဒေါသမောဟအဲ့ဒီစိတ်တွေမရှိဘူးလားရှိတယ်နော်အာလောဘအာဒေါသအာမောဟဒါစိတ်တွေအဲ့ဒီဟာဒီနန္တရားလောဘကလည်း နန္တရားတွေနော်ဒါစေတသိက်တွေနော်ဒီစိတ်စေတသိက်တွေဟာနန္တရားတွေတဲ့အဲ့ဒီလောဘဖြစ်လိုက်တဲ့အခါကျတော့လောဘဖြစ်တဲ့ပုံကိုရဟံမူရာတွေဟာလိုချင်တဲ့စိတ်တွေလူချင်တဲ့စိတ်တွေတိုက်ချင်တဲ့စိတ်တွေခိုက်ချင်တဲ့စိတ်တွေသူဖြစ်လာအဲ့ဒီအမူရာ ဖြစ်ပေါ်လာတဲ့သဘောတွေအလုံးကယုတ်တရားနော်လောဘလိုချင်တဲ့စိတ်အတွင်းကအကြောင်းကြောင့်ဒီဘက်က စိတ်တသက်ရုပ်တွေကဖြစ်ပေါ်လာတယ်ကြည်တာလဲတခါတည်းလိုချင်တဲ့စိတ်ဩဒီလူမျက်နှာကြည်တာနဲ့ကိုအတော်လိုချင်နေတာဆိုတော့ तू ကသဘောအပေါက်လာပြီမျက်စိကလိုချင်တဲ့လောဘဖြစ်နေပြီဟိုမှာနော်အဲ့ဒါကြောင့်မို့ तू ကရုပ်ရည်တွေပြောင်းသွားပြီစိတ်တသက်ရုပ်တွေအဲ့ဒီပြောင်းလဲလာရတဲ့စိတ်တသက်ရုပ်တွေနဲ့ခေါ်ခြင်းဟွက်ခြင်းဆိုတဲ့အဲ့ဒီလှုပ်တဲ့အရာအမူအရာတွေအလုံးဖြစ်ပေါ်တာတွေဒီရုပ်တရားနော် ဒီလောဘစိတ်ကလေးကနန္တရားယုံနဲ့နာဒေါသကလည်းဒီတိုင်းပဲနန္တရားအဲ့ဒီဒေါသကိုအကြောင်းခံပြီးတော့မှဖြစ်ပေါ်လာတဲ့အခုအမူအရာတွေတတ်မှုတွေဖြတ်မှုတွေထိုးမှုတွေလှုပ်မှုတွေဆိုတဲ့ကာယကံမှုတွေအရာတွေဒီယုတ်တရားဟောယုတ်တရားကြီးနဲ့ကာယကံမှုတွေကျူးလွန်ကုန်ပြီတဲ့အဲ့တော့ယုတ်နဲ့နာအဲ့တော့လောဘတွေဒေါသတွေမောဟတွေဒီနန္တရားလောဘဒေါသ မောဟအာလောဘအာဒေါသအာမောဟကိုအရင်ခံပြီးတော့လှူခြင်းနဲ့လှူဟန်ပြူတာတွေရုပ်တရားတွေဖြစ်လာပြီဒါကြောင့်မို့လှူခြင်းနာကနာလူဟန်ပြူတာကယုံဟော သူမဟုတ်ငါမဟုတ် လူတာနာနဲ့ယုံရှိရဆရာတော်ဘုရားကြီးတွေလှူခြင်းနဲ့လှူခြင်းနဲ့ဆိုတာကစိတ်ကဖြစ်တာအဲ့ဒါကနန္တရားလူဟန်ပြူတဲ့ဟာကယုတ်တရားယုတ်နဲ့နာနဲ့အဲ့ဒီယုတ်နဲ့နာမှာ ငါသူတစ်ပါးယောက်ျားမိန်းမဆိုတာ မရှိဘူးရုပ်နဲ့နာမည်ရှိတယ်။ဩမေတ္တာတွေပို့တယ်နော်။နန္တရားအပြင်အနေမှာကုညီခြင်းနဲ့ဆောင်းမခြင်းနဲ့အလုံးသောတ attva တွေကြမှာလို့ချမ်းသာကြပါစေလို့မေတ္တာတွေဖြန့်ဝေတာ။ဟောအဲ့ဓာတွေကရုပ်တရားတွေကုညီကြပြီ။ဟန်မူရာတွေအကုန်လုံးရုပ်တွေပြောင်းလာတယ်စိတ်သက်သာရုပ်တွေအဲ့ဒါကရုပ်တရားနော်မေတ္တာဟာနန္တရား အာမောဟဆိုတဲ့ဉာဏ်ပညာတွေကလည်းနန္တရားအဲ့ဒီကနေမှနော်ဒီဘက်ကဉာဏ်နဲ့ခန္ဓာကိုယ်ပေါ်မှာတရားတွေထိုင်ခြင်းဝိပဿနာတွေပွားများကြခြင်းဆိုတဲ့အမူအရာတွေလှုပ်ရှားနေတဲ့ယုတ်တရားတွေအဲ့တော့ဩအကြောင်းကျိုးဆက်ကြည့်တော့ယုတ်နဲ့နာမ်ပဲရှိပါလားနန္တရားနဲ့ယုတ်တရားနာမ်အကြောင်းကြောင့်ယုတ်အကျိုးတွေပေါ်နေရပါလားဟော ယုံနံကိုလည်းသိရမယ်အကြောင်းကျိုးကိုလည်းဆင်ញင်ရမယ်။အော်ဒါကတော့နံတရားတွေဒါကတော့ယုတ်တရားတွေလို့ယုတ်နဲ့နံကိုပိုက်ချပြီးတော့သိပြီ။ယုတ်နဲ့နံပိုက်ချသိတဲ့အခါကျဟုတ်ပြီဒါနာမရူပပရိစေရဉာဏ်လို့ခေါ်တယ်။အော်ဒါနံနဲ့ယုတ်ပါလား။နော်လောဘကလည်းနံတရားတွေဒေါသကလည်းနံတရားတွေမောဟလည်းနံတရားတွေအလောဘအဒေါသအမောဟဆိုတဲ့ဟာဒီဟိတ်၆ပါးအကြောင်းတရားဒီနံတရား။ အဲ့ဒီဟိတ်တွေအကြောင်းပြုပြီးတော့မှဖြစ်ပေါ်လာတဲ့ယုတ်တရားတွေစိတ်တသက်ယုတ်တွေကနော်အဲ့ဒါကယုတ်တရားတွေဩယုတ်နဲ့နံယုတ်နံကိုသိပြီဟုတ်ပြီဒါဆိုရင်ပစ္စယပရိခညာအကြောင်းအကျိုးအဲ့ဒီလောဘဆိုတဲ့အကြောင်းကြောင့်ခေါ်မှုတိုက်မှုဆိုတဲ့အကျိုးတရားကြီးတွေဖြစ်ရတယ်ဒေါသဆိုတဲ့အကြောင်းကြောင့်တတ်မှုဖြတ်မှုကြီးတွေဖြစ်ရတယ်မောဟဆိုတဲ့အကြောင်းကြောင့်နော်မသိမှုတွေလှုပ်ချင်ရတွေလှုပ်ကြတာမောဟဆိုတဲ့အကြောင်းကြောင့် အာလောဘဆိုတဲ့အကြောင်းကြောင့်လူချင်းတန်းခြင်းနဲ့အာဒေါသဆိုတဲ့အကြောင်းကြောင့်မေတ္တာတွေပို့တယ်၊ကူညီခြင်းနဲ့အာမောဟဆိုတဲ့အကြောင်းကြောင့်သမထဝိပဿနာတရားတွေပွားတယ်။ဩကောင်းတဲ့၃မျိုးအာလောဘအာဒေါသအာမောဟရှိလို့လူတယ်တန်းတယ်ပေးတယ်ကမ်းတယ်မေတ္တာတွေထားတယ်တရားဘာဝနာတွေအထုတ်တယ်ဆိုတဲ့အကျိုးတရားဒီဘက်ကလောဘဒေါသမောဟကြောင့် လူချင်းခိုးချင်းရိုက်ချင်းတတ်ချင်းဖြတ်ချင်းဆိုတဲ့မကောင်းတဲ့အကျိုးတရားဩအကြောင်းနဲ့အကျိုးဖြစ်နေပါလားလောဘဆိုတဲ့အကြောင်းကြောင့်တခါတည်းပဲအကျိုးတရားတွေဖြစ်လိုက်တာဟိုဘက်မှာလူတာတွေရက်တာတွေတတ်တာတွေဒီအကုန်ဖြစ်သွားတယ်အဲ့ဒါကြောင့်မို့ဩဒီအတွင်းထဲကလောဘဒေါသမောဟအလောဘအဒေါသအမောဟဆိုတာအကြောင်းဟိုဘက်ကပြုတ်လုံနေတာတွေကောင်းတာတွေလုံနေတာတွေဆိုးနေတာလုံနေတာအကျိုးတရားဩအကြောင်းနဲ့အကျိုးပါလား အကြောင်းတရားအကျိုးတရားတွေပဲဆင်ញင်ပြီးတော့မှဘုဘအာရမဏပစ္စည်းကြမှာမျက်စိနဲ့အဒီမှာအကြောင်းတွေကိုဥစဉ်ထပ်ပြန်ရှင်းတော့မယ်နော်အခုဒီနေ့တော့လောဘဒေါသမောဟကြောင့်ရုပ်တွေပြောင်းသွားတာလှူခြင်းနဲ့စိတ်တွေပြောင်းသွားတယ်မေတ္တာတွေပြောင်းသွားတယ်ကောင်းတဲ့ဘက်ကြောင့်ကောင်းတဲ့အကြောင်းတရားတွေကြောင့်ကောင်းတဲ့အကျိုးတရားတွေလာဖြစ်ရတယ်မကောင်းတဲ့အကြောင်းတွေကြောင့်မကောင်းတဲ့အကျိုးတရားတွေလာဖြစ်ရတယ်နော်အဲ့ဒါကြောင့်အကြောင်းနဲ့အကျိုး ဖြစ်နေတာသူ့အကြောင်းကြောင့်သူ့အကျိုးဟိုတော့ငါမကောင်းတာတွေလောက်ခဲ့တဲ့ပုံကောကဒီဘဝမှာမကောင်းတဲ့အကျိုးတွေခံရတယ်ကောင်းတာတွေလောက်ခဲ့တဲ့ပုံကိုယ်တွေကြတော့ကောင်းတဲ့အကျိုးတရားတွေအကုန်ခံရတယ်အတိတ်ကဒါနတွေပြုခဲ့တဲ့ပုံကိုအာလောဘအာကောင်းလို့ဒီဘဝမှာစီသိန်းတွေဥစ္စာတွေယရနာတွေနဲ့နေရတယ်အာဒေါသတွေအာကောင်းတဲ့ပုံကိုယ်တွေကြတော့ဒီဘဝမှာချမ်းချမ်းသာသာတွေနေရတယ်လူတိုင်းရဲ့ချစ်ခင်တဲ့ဘဝနော်မျက်နှာမြင် ပြီးတော့လူတိုင်းကချစ်ခင်တယ်အတန်ကြပြီးလူတိုင်းကသနာတယ်တဲ့မေတ္တာတရားတွေအစွမ်းနေကြောက်အဲ့ဒါကြောင့်မို့အကြောင်းနဲ့အကျိုးတရားကိုဆင်ញင်သုံးတတ်တော့ပစ္စယပဋိက္ခညာတဲ့။အော်ဉာဏ်ဘဏ္ဍပါရသွားတယ်နှစ်ပါး။ယုတ်တရားနံတရားကိုသိတာကနာမရူပပရိစေရဉာဏ်ယုတ်နဲ့နံကိုပိုင်းခြားသိတာ။အော်ဒီယုတ်တရားတွေဒီနံတရားတွေဟာ အော်နံတရားတွေအကြောင်းကြောင့်ယုတ်တရားတွေအကျိုးတရားတွေဖြစ်ပါလားဒါနံအကြောင်းယုတ်အကျိုးเนาะအတွင်းနဲ့မှာအရင်အမြစ်ဒီ6မျိုးကြောင့်ဖြစ်ပေါ်လာတဲ့ကောင်းမှုလှုပ်ခြင်းနဲ့ယုတ်တဲ့အမူအရာတွေမကောင်းမှုလှုပ်ခြင်းနဲ့ယုတ်တဲ့အမူအရာတွေဒါယုတ်နဲ့နံအကြောင်းနဲ့အကျိုးဟောဉာဏ်နှစ်ပါးရပြီသမတ္တနာဉာဏ်တဲ့နောက်ဉာဏ်ကြတော့ သူကအကြောင်းတရားအကျိုးတရားတွေယုတ်တရားနံတရားတွေဟာဩအကုန်လုံးဒီတရားတွေကိုဆင်ញံသုံးသပ်မမြဲတဲ့အနိစ္စသဘောပဲဒုက္ခသဘောပဲအစွန်းမရတဲ့သဘောတွေကိုအဖန်မှန်သုံးသပ်နေတာတလောကလုံးကြည့်လိုက်တော့ဩအကြောင်းနဲ့အကျိုးကင်းတယ်ဆိုတာမရှိပါလားဒါကြောင့်မို့လောကမှာအကြောင်းကျိုးကင်းတယ်ဆိုတာနိဗ္ဗာန်နဲ့အာကာသကောင်းငင်ပဲရှိတယ်အကြောင်းကျိုးကင်းသွားတဲ့နေရာနော် ဒါကြောင့်မို့အာကာသအကောင်းငင်ကြီးကလည်းတွတ်တူတင်းနေတာဘယ်အကြောင်းကြောင့်မှမဟုတ်ဘူးနိဗ္ဗာန်ဆိုတာလည်းဒီတိုင်းပဲရှင်မအာဒီမိလိန်နာမင်းကမဲလို့ရှင်နာကတိန်ကဖြေတာ အကြောင်းကြိုကင်းတာတော့လောကမှာနိဗ္ဗာန်နဲ့အာကာသကောင်းငင်ပဲရှိတယ်တဲ့ဉာဏတွေဟာသူ့အကြောင်းကြောင့်အကျိုးတွေဖြစ်နေရပါလားလို့အဲ့ဒီဖြစ်ပေါ်လာတဲ့အကြောင်းတရားအကျိုးတရားတွေကလည်းမြဲသလားအဲ့ဒါတွေကလည်းမမြဲဘူးအနိစ္စ ။ဩယုတ်တရားနန္တရားတွေကလည်းမြဲသလားမမြဲဘူးအဲ့ဒါတွေကလည်းအနိစ္စအဲ့ဒီယုတ်ဓမ္မနန္ဓမ္မတွေအကြောင်းကျိုးတွေဟာဖြစ်ပြီးတော့ပြက်နေလို့သင်္ခါရဒုက္ခ။အဲ့ဒါတွေဟာဖြစ်ပြက်နေရတာတွေမဖြစ်မပြက်ပါနဲ့လို့တားလို့မရစီလို့မရတာအနတ္တာ။ဩတလောကလုံးကိုယုတ်ကြောင်းနာကျိုးနာကြောင်းယုတ်ကျိုးဩဒီယုတ်နန္ဓမ္မသဘာဝတွေဟာဖြစ်ပြနေတဲ့အနိစ္စရဲ့လက္ခဏာဒုက္ခရဲ့လက္ခဏာအနတ္တလက္ခဏာလို့ အဲ့ဒီပေါ်မှာဆင်ញင်သုံးသက်နေတာအဲ့ဒါဒီတမ္မတနာဉာဏ်ကောင်းစွာ သုံးသက်တာအဲ့ဒီတမ္မတနာဉာဏ်သုံးသက်ပြီးတဲ့အခါကျမှဥဒေယဘယဉာဏ်နဲ့ဥဒေယဘယဉာဏ်ကြတော့အဲ့ဒီဖြစ်ချင်းပြက်ချင်းတွေကိုဒလဇတ်ဉာဏ်နဲ့မှမြင်အောင်လိုက်ကြည့်အော်ရုပ်တရားတွေကလည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်အော်ရုပ်တရားလည်းဖြစ်ပြီးပြက်နာမ်တရားတွေကလည်းဖြစ်ပြီးပြက် အကြောင်းတွေအကျိုးတွေကလည်းဩရုပ်ကြောင့်နာကြောနာကြောင့်ရုပ်ကြောအကြောင်းကျိုးတွေကလည်းဖြစ်ပြီးပြက်ဖြစ်ပြီးပြက်ဖြစ်ပြီးပြက်ဒီတရားသဘောတွေဟာဩဥဒိယဝယဖြစ်တယ်ပြက်တယ်အဲ့ဒါကိုဥဒိယပယညံလို့ခေါ်လိုက်တာဒီဖြစ်ချင်းပြက်ချင်းသဘောပဲရှိပါလားယုတ်ဓမ္မနန္ဓမတွေဟာ အမျက်မပြတ်ဒလသဖြစ်ပြနေရပါလားဖြစ်ပြနေရပါလားလို့အဖြစ်တွေအပြက်တွေကိုပထမမြင်အောင်သုံးသတ်တဲ့သမတနာဉာဏ်ကအနိစ္စဒုက္ခအနတ္တလက္ခဏာတွေနဲ့သုံးသတ်နေတာအကုန်လုံးအကြောင်းတွေအကျိုးတွေရုပ်တွေနာမ်တွေအပေါ်မှာသုံးသတ်ပြီးတော့မှဉာဏ်ကဆင်ញင်ကြည့်လိုက်တော့ဖြစ်ပျက်ကြီးကို သွားမြင်တော့အဲ့ဒါကိုဥဒိယပယဉာဏ်လို့ခေါ်တာအဲ့ဒီဥဒိယပယဉာဏ်ဟာနိဗ္ဗာန်ရောက်ဖို့ရာအတွက်အရေးကြီးဆုံးဉာဏ်ပါပဲသောသောက နာမရူပပရိစ္ဆေဒဉာဏ်နဲ့ပစ္စယပရိက္ခဉာဏ်ဟာအဲ့ဒါဝိပဿနာအခြေခံဉာဏ်နှစ်ပါးဝိပဿနာတရားရှုမဲ့ယောဂီသည်နာနဲ့ယုတ်ကိုပိုင်းခြားပြီးတော့သိရတယ်။အကြောင်းကြောတွေကိုဆင်ញင်သုံးသပ်တတ်ရတယ်။အဲ့ဒီနာမရူပပရိစ္ဆေဒဉာဏ်နဲ့ပစ္စယပရိက္ခဉာဏ်ကိုရတဲ့ယောဂီများသည်အပယ်လွတ်တယ်လို့အထက်ကထာအဲ့လိုဖွင့်တာအပိလွတ်တယ်လို့တော့မဟုတ်ဘူးเนาะ တချို့တွေကတော့ဒါတဘဝပဲလွတ်တဲ့ပုံကိုများနော်ဘာလို့လဲဆိုတော့မဟာသောတာပန်ကြီးမှာသူကခုနဘဝပဲနေပြီးတော့အပေဟိုအပိလွတ်မှာကိုအဲ့တော့သုလာသောတာပန်နဲ့ဝင်တယ်လို့ဒါဒီညာနှစ်ပါးရတဲ့ယောဂီများကိုဒါအထက်ကထာတော့အဲ့လိုဖွင့်တယ်ဘယ်အဆင့်ဘလို့ရမယ်တော့မသိဘူးပေါ့နော်ဒီညာနှစ်ပါးရတဲ့ပုံကိုများအဲ့ဒီကနေပြီးတော့ သမတနာညာနဲ့ဥဒိယပယညာဆိုတဲ့ညာစဉ်ဘက်တက်တာကြတော့ဟောညာစဉ်7ပါးတက်ဖို့ရအတွက်အဲ့ဒီသမတနာညာနဲ့ဥဒိယပယညာကအရေးကြီးတယ်တဲ့အဖြစ်ပြက်တွေကိုမမြင်သေးသမျှဘယ်တော့မှနိဗ္ဗာန်မရဘူးတဲ့เนาะအဲ့ဒါကြောင့်မို့အဲ့ဒီဥဒိယပယညာရအောင်ကဩယုတ်တရားတွေကြည်လိုက်တဲ့အခါကျတော့လေဒီယုတ်တရားတွေကဩပူတလဲအေးတလဲထုံတလဲကျင်တလဲတောင့်တလဲတင်းတလဲ တရိပ်ရိပ်တဖွာဖွာနဲ့ဩဖြစ်ပြီးတော့ပြက်နေရပါလားတိတတ်တဲ့နန္တရားလေးတွေကြည်လိုက်တဲ့အခါကျတော့နန္တရားလေးတွေကလည်းရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရွာရွာရွာရွာနဲ့ဟိုကတရိပ်ရိပ်ပေါ်တိုင်းပေါ်တိုင်းနန္တရားလေးသွားသွားသိတယ်ပြောင်းပြောင်းညှော့နေတာရုပ်ပေါ်လို့နာညှော့တယ်ရုပ်ပြောင်းတော့နာပြောင်းတယ်ဩဒီရုပ်ဓမ္မတွေကလည်းမမြဲပါလားဟောနန္ဓမ္မတွေကလည်းမြဲသလားဩရုပ်ကလည်းမမြဲဘူးနာကလည်းမမြဲဘူး အော်ဒီရုပ်နဲ့ဒီနာနဲ့ဒီဖြစ်ချင်းပြက်ချင်းနဲ့ဖြစ်ပြက်နေရလို့ဥဒိယပယညာနဲ့အဲ့ဒီညာကြီးရရင်တော့ဦးဇင်းတို့တရားတော်မတွေနိဗ္ဗာန်ရောက်တော့မှာတဲ့သူနိဗ္ဗာန်ကိုသွားတော့မှာတဲ့အဲ့ဒီပုဂ္ဂိုလ်ဟာနော်ဒါကြောင့်မို့နိဗ္ဗာန်ကိုသွားဖို့ရာအတွက် အခုဉာဏ်စဉ်၄ခုကိုအခြေခံပြီးတော့တရားတော်မတို့ဒါပဋ္ဌာန်းတရားကိုဆင်ញင်သုံးသပ်ရင်းနဲ့ အော်ဒီလောဘရဲ့ဒေါသရဲ့မောဟရဲ့ဆိုတာငါတို့ရဲ့စိတ်မှာရှိနေတာပါလားအဲ့ဒီလောဘရဲ့ဒေါသရဲ့မောဟရဲ့ဆိုတာမကောင်းသုံးပါးကလည်းနန္တရားအာလောဘရဲ့အာဒေါသရဲ့အာမောဟရဲ့ဆိုတဲ့ကောင်းတဲ့သုံးမျိုးကလည်းနန္တရားတွေပါလားဒီ6မျိုးဟာနန္တရားအဲ့ဒီ6မျိုးကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့စိတ်တသာယုတ်တည်သည်ယုတ်တရားစိတ်ကြောင့်ဖြစ်လာတဲ့ယုတ်တရားတွေအမူအရာတွေပူမူအဲမှုတောက်မှုတင်းမှု အစရှိတဲ့ရုပ်သဘောတွေဖောက်ပြန်လာတယ်မေတ္တာတွေပွားရင်မျက်နှာတွေကြည်လာတယ်ဟောရုပ်တွေပြောင်းလာဒေါသတွေအာကြည့်ရင်မျက်နှာတွေညိုမဲ့လာတယ်စိတ်သက်သာရုပ်တွေအဲ့ဓာတွေကရုပ်တရားအော်ရုပ်နာကိုလည်းသိရမယ်အော်ဒီလောဘဆိုတဲ့အကြောင်းကြောင့်ဟောပိတ္တာဘုံကြီးကိုသွားရတယ်ဒါအကျိုးတရားနော်ဒေါသဆိုတဲ့အကြောင်းကြောင့်ငရဲကိုသွားရတယ်အကျိုးတရားမောဟဆိုတဲ့အကြောင်းကြောင့် တလိ္ဆံဘုံကိုရောက်ရတဲ့အကျိုးတရားလောဘကြောင့်ငတ်တယ်ဒေါသကြောင့်နော်ရုပ်ရည်တယ်အိုမင်းတယ်ဒါတွေအကြောင်းကြောင့်အကျိုးဖြစ်နေတာပဲအဲ့ဒီအကြောင်းတရားတွေအကျိုးတရားတွေကင်းပြီးတော့ဖြစ်တာမရှိဘူးအဲ့ဒီတော့ဒီလောဘတရားဒေါသတရားမောဟတရားဆိုတာငါတို့ရဲ့တန်တာမှာတကယ်ရန်သူအစ်စ်ကြီးပါလားအပယ်လေးပါးကိုကြောက်အောင်သားကလည်းမလုံနိုင်ဘူးသမီးကလည်းမလုံနိုင်ဘူးရန်သူတွေကလည်းမလုံနိုင်ဘူး တကယ်တမ်းလောက်တာကငါတို့ရဲ့တန်တန်ထဲမှာရှိနေတဲ့ဟောဒီလောဘကအပေကြအောင်လောက်တာဒေါသကအပေကြအောင်လောက်တာမောဟကအပေကြအောင်လောက်တာဒီလောဘတရားဒေါသတရားမောဟတရားကသာလျှင်ငါတို့ကို အပယ်ဆင်းရဲကိုရအောင်လုပ်ခြင်းရဲ့အကြောင်းတရားပဲအဲ့ဒီအကြောင်းဖြစ်တဲ့လောဘရဲ့ဒေါသရဲ့မောဟရဲ့ကိုပယ်မသာလျင်ငါတို့ဟာလူနာနိဗ္ဗာန်သုံးတန်သောချမ်းသာကိုရမှာပါလား လို့ဒီလောဘကိုပယ်ဒေါသကိုပယ်မောဟကိုပယ်နိုင်တဲ့အသမထအကျင့်နဲ့ဝိပဿနာအကျင့်တွေကိုသေးသေးချာချာကြိုးစားပြီးတော့လုပ်ရမယ်။အလောဘတွေအာကောင်းအောင်လုပ်ရမယ်။အာဒေါသတွေအာကောင်းအောင်လုပ်ရမယ်။အာမောဟတွေအာကောင်းအောင်လုပ်ရမယ်။သူ့ကြော်ပယ်ရမှာမဟုတ်တော့ဘူး။တော်ပွားအောင်လုပ်ရမယ်။ကြီးပွားအောင်လုပ်ရမယ်။နေတိုင်းနေတိုင်းကြိုးကြိုးစားပြီးတော့အထုတ်နေရမယ်။အာလောဘအာဒေါသအာမောဟက ကောင်းကျိုးတွေကိုပေးမှာမို့နိဗ္ဗာန်ထိရမှာမို့အဲ့ဒီလိုရအောင်လို့ကောင်းတဲ့အကျိုးတွေကိုတော့နေတိုင်းလုပ်တဲ့။ဩငါကောင်းတဲ့အကြောင်းတွေကိုအတိတ်ဘဝတုန်းကလောက်ခဲ့လို့အခုကောင်းကောင်းနေရတဲ့ဘဝကောင်းကောင်းစားတဲ့ဘဝအသက်ရှိတဲ့ဘဝကိုရောက်တယ်။အတိတ်ကဒီကောင်းတာတွေမလောက်ခဲ့ရင်အခုပစ္စုပန်မှာဆိုးမယ်။အတိတ်ကကောင်းလို့အခုကောင်းတာတဲ့။အခုကောင်းမှနောင်ကောင်းပါလိမ့်မယ်တဲ့။ဒါကြောင့်မို့ မကောင်းတဲ့အကုသိုလ်ဒုစရိုက်၃ပါးကိုပဲလောဘကိုပဲဒေါသကိုပဲမောဟကိုပဲကောင်းတဲ့အာလောဘတွေအာဒေါသတွေအာမောဟတွေနဲ့ပြည့်အောင်ကြိုးစားလိုက်စမ်းပါတဲ့အဲ့ဒီလိုနဲ့သမထဝိပဿနာတရားတွေပွားပြီးတော့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာအကြောင်းကျိုးတွေယုံ nant တရားတွေရဲ့အပေါ်မှာဆင်ញင်သုံးတတ်တဲ့သမတနာဉာဏ်အဲ့ဒီလိုဆင်ញင်သုံးတတ်ပြီးတော့အဲ့ဒီဆင်ញင်သုံးတတ်တဲ့အပေါ်မှာ ဖြစ်ချင်းပြက်ချင်းတွေကိုဒလသမြင်အောင်ရှုတော့ဥဒိယဘယအညာဟောဥဒိယဘယညာရောက်ပြီဆိုရင်ဖြစ်တာတွေပြက်တာတွေဒလသကြီးမြင်ပြီယုတ်ဓမ္မတွေကလည်းဖြစ်ပြီးတော့ပြက်နေတယ်နန္ဓမ္မတွေကလည်းဖြစ်ပြီးတော့ပြက်နေတယ်ဒီယုတ်နန္တတရားဒေဟာကုံဖြစ်ချင်းပြက်ချင်းတွေနဲ့ပြည့်နေရပါလားလို့ယုံနိုင်ရဖြစ်ပြမြင်နောက်ဆုံးတော့ အဲ့ဒီဖြစ်ပျက်တွေမြန်လွန်းအားကြီးလို့အဲ့ဒါကိုနောက်တော့ဘင်ကညံလို့သုံးတာအပြက်ကြီးပဲမြင်တော့ဥဒိယဘုရားညံဘင်ကညံနဲ့အဖြစ်တယ်အပြက်တယ်ဒလဇမြင်ပြီးရင်ဟိုဘက်ကြတော့အာဒီနဝညံနိဗ္ဗိန္ဒညံဆိုတဲ့ဟောဒုက္ခလက္ခဏာတွေထင်သွားမှာအော်ဒီယုတ်တရားတွေနန္တရားတွေဟာဖြစ်ပြီးတော့ပြက်နေရပါလားဖြစ်ပြီးတော့ပြက်နေရပါလားလို့ဥဒိယဘုရားညံမှာဖြစ်ပျက်ကိုကြည်ရင်နဲ့နောက်တော့အပြက်တွေအပြက်တွေကြီးပဲမြင်တယ် အဲ့ဓာတွေရဲ့အပေါ်မှာညင်းငွေလာတယ်ယွံမုံလာတယ်ဆိုတဲ့ဒုက္ခလက္ခဏာတွေမြင်တယ်နောက်တော့အနတ္တလက္ခဏာဉာဏ်မြင်ဉာဏ်သင်ဆယ်ပါးတက်ပြီးတော့ဟိုဘက်မှာနိဗ္ဗာန်ရမှာပါဒါကြောင့်မို့ဦးဇင်းတို့တရားတော်မှာအပေါင်းသူတော်ကောင်းတို့တွေသည်ဟေတုပစ္စည်းတဲ့ဟေတုပစ္စည်းမှာဟိတ်ချောင်မျိုးလောဘရဲ့ဒေါသရဲ့မောဟရဲ့အလောဘရဲ့အဒေါသရဲ့အမောဟရဲ့ဆိုတဲ့ဒီဟိတ်၆ပါးတရား ကိုနာယူပြီးတော့ဩနေ့စဉ်နေ့တိုင်းငါတို့ရဲ့စိတ်တန်တာမှာဒီလောဘဟိတ်ကြောင့်ဒေါသဟိတ်ကြောင့်မောဟဟိတ်ကြောင့်မကောင်းတာတွေဖြစ်ရတယ်အာလောဘဟိတ်ကြောင့်အာဒေါသဟိတ်ကြောင့်အာမောဟဟိတ်ကြောင့်ကောင်းတာတွေဖြစ်ရတယ်လို့သိပြီးတော့သမထဝိပဿနာတရားတွေနဲ့ဆင်းရင်မကောင်းတဲ့လောဘတွေဒေါသတွေမောဟတွေပယ်ရှားကောင်းတဲ့စိတ်တွေအဖြစ်များအောင်ကြိုးစားပြီးတော့သမထဝိပဿနာတရားတို့ကိုနေ့စဉ်နေ့တိုင်း ကျင့်ကြံကြောကုန်ပွားများအားထုတ်နိုင်ကြပါစေကုန်တော်တည်းသာဓုသာဓုသာဓုပါဗျာ ရာတော်ဘုရားအမေဖြေသွားမလားတရားအထုတ်မလားဘုရားချိန်ကကြာသွားတော့တရားထိုင်ဖို့ကြာသွားပြီထင်တယ်ရလောက်တော့ထင်တယ်9နိုင်ခွဲသွားပြီဆိုတော့အချိန်ကရှိတယ်လေတရားတော်မတွေပြင်မမှာဆိုလို့အမေဖြေပဲသွားလိုက်မလားမှန်ပါဗျာကောင်းပါတယ်ဗျာอืมယခုခန္ဓာစီစဉ်ရဆရာတော်အာမေကိုများမေးမြန်းခြင်းနဲ့ဆရာတော်မှပြန်လဲဖြေချပေးခြင်းဖြစ်ပါတယ်ဓမ္မမိတ်ဆွေများ မေးခွန်းများရှိပါကမိုက်ခရိုဖုန်းကို unmute လုပ်ပြီးမေးလို့ရပါတယ်မထရီစီမေးမယ်နဲ့တူဘုံဘုံပြတပည့်တော်မဟိုတစ်ချက်လေးလက်သွားလို့ပါဟိုဘုံဘုံပြောရတဲ့တည်းမှာအနိစ္စဒုက္ခအနတ္တနဲ့ဟိုအဲ့ဒီမှာဒီလောဘဒေါသမောဟဘလို့လောဘဒေါသမောဟနဲ့လားတင်ပါပါဗျာ तू က ရုပ်တရားတွေကလည်းကြည့်လိုက်တဲ့အခါကျတော့စောစောကလောဘဆိုတဲ့စိတ်ကလေးဖြစ်လိုက်တဲ့အခါကျတော့အဲ့ဒီလောဘစိတ်ကနန္တရားနော်အဲ့ဒီလောဘစိတ်ဖြစ်လိုက်တဲ့အခါကျတော့စိတ်တသာယုံနဲ့ကြံတဲ့စေတသိက်တွေကအကျိုးတရားတွေပေါ့နော်သူတို့ကအကြောင်းဒီလောဘအကြောင်းကြောင့်ကြံတဲ့စိတ်စေတသိက်တွေစိတ်တသာယုတ်တွေကအကျိုးတရားတွေကဖြစ်ပေါ်လာတဲ့အခါကျတော့လောဘကြီးလာတဲ့လူတယောက်မှာယုတ်ရည်တွေပြောင်းလာပြီ သူများကိုလူမယ်ရက်မယ်ဆိုတာတွေဒီဖြစ်လာပြီအဲ့ဒီဟာတွေဖြစ်ပေါ်လာခြင်းစိတ်တသက်ယုတ်တရားဒါကယုတ်တရားလောဘကနန္တရားအဲ့ဒီလောဘဆိုတဲ့နန္တရားလေးကလည်းမမြဲဘူးသူကဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်ပဲနေရအခုလိုချင်တဲ့စိတ်ဖြစ်တယ်ပြီးရင်ပြန်ပြတ်သွားတယ်နောက်ထပ်ကိုကအဲ့စိတ်ကိုမထိန်နိုင်တာနဲ့လိုချင်တယ်လိုချင်တယ်ဆိုတဲ့လောဘတွေထပ်ထပ်ဖြစ်တာအဲ့ဒါကိုဝိပဿနာဉာဏ်နဲ့ရှုတဲ့အခါကျအော်ဒီလောဘစိတ်လည်းဖြစ်ပြီးပြတ်ပါလားဖြစ်ပြီးပြတ်ပါလား အဲ့ဒီလိုပဲတခါတည်းရုပ်တရားတွေကလည်းတခါတည်းအမူအရာတွေအဲ့ဒါတွေကိုလည်းကြည့်လိုက်တဲ့အခါကျတော့ဒါတွေကလည်းပြောင်းလဲနေတာအဲ့ဒီပြောင်းလဲနေတဲ့ရုပ်သဘောတွေပြောင်းလဲနေတဲ့နံလေးတွေကိုအနိစ္စလက္ခဏာတင်ပြီးရှုလိုက်တော့မှဖြစ်ပျက်ကိုမြင်တော့ဥဒိယပယညာနဲ့ရောက်သွားတာတက်ကလေးရဖြစ်ပြီးပြတ်တယ်။အော်ဒီရုပ်သဘောတွေကလည်းဖြစ်ပြီးပြတ်တယ်။နော်အဲ့ဒီလိုဒေါသစိတ်ဖြစ်တယ်။ဒေါသစိတ်ကလေးလည်းဖြစ်ပြီးပြတ်ဖြစ်ပြီးပြတ် အဲ့ဒီဒေါသစိတ်ကလေးဖြစ်ပြီးပြက်ရာပြက်ရာကနေမှတခါတည်းရုပ်တရားလည်းကြည့်ဒေါသကြောင့်မျက်နှာကြီးတွေနေရဲလာတယ်တခါတည်းလက်တွေပါမယ်ခြေတွေပါမယ်ဒေါသရဲ့ရုပ်ဟန်တွေအလုံးကလည်းအကုန်ဖြစ်ပြက်နေတာအဲ့ဒါကြောင့်မို့ရုပ်တရားတွေကလည်းဖြစ်ပြက်နံတရားတွေကလည်းဖြစ်ပြက်မောဟဆိုတဲ့တွေဝေတဲ့စိတ်တွေတွေဝေလို့မသိလို့လှုပ်ချင်အောင်ရှောက်လှုပ်နေတာအဲ့ဒီလှုပ်ချင်အောင်ရှောက်လှုပ်တဲ့အခါကျတော့တွေဝေတဲ့မောဟအဲ့ဒါကလည်းနံတရားလည်းဖြစ်ပြက်အဲ့ဒီကနေရှောက်လှုပ်ချင်အောင်လှုပ်နေတဲ့ အမှားယွင်းတွေကလည်းအဲ့ဓာတွေကလည်းဖြစ်ပြက်ဟိုဘက်မှာတခါကောင်းမှုပြုတယ်အလှူခြင်းနဲ့လှူခြင်းနဲ့လှူခြင်းနဲ့ဆိုတဲ့ဟောစေတနာအဲ့ဒါနန္တရားအဲ့ဒါကြောင့်လှူဟန်ပြုတဲ့ယုတ်တရားတွေစားကြဟိတောက်ကြဟိကျွေးမယ်မွေးမယ်ဆိုဟောအဲ့ဒါတွေကယုတ်တရားတွေအဲ့ဒီယုတ်တရားတွေကလည်းအကုန်လုံးဖြစ်ပြီးပြတ်တယ်နန္တရားတွေကလည်းဖြစ်ပြီးပြတ်တာအဲ့ဒါကြောင့်မို့လောဘဒေါသမောဟအလောဘအဒေါသအမောဟဆိုတာနန္တရားတွေကလည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နေတယ်ဟောယုတ်တရားတွေကလည်း ဖြစ်လိုက်ပြက်လိုက်နေတယ်အဲ့ဒါကြောင့်ယုတ်ဓမ္မနန္ဓမတွေကဖြစ်ပြက်မြင်သွားရင်အဲ့ဒါဥဒိယပယဉာဏ်ဘက်ကိုရောက်သွားတယ်အဲ့ဒါကိုပြောတာပါ